နာဒလက္ခဏာသုတ်ပြီးတော့မြတ်စွာဘုရားဟောကြားတဲ့ဒေသနာစဉ်ညအရိဒသုတ်ကိုဟောဘူးအရိဒသုတ်မြောက်သေးခင်ကြားထဲမှာမိဓာအနေနဲ့မြတ်စွာဘုရားဟောပြောဖို့ညွှန်ကြားဖို့မလေးတွေအတူတော်လေးတွေပြီးငယ်ရှိအဲဒါလေးတွေကို ဒီနေ့ကတည်းကဟောလို့တဝါစဉ်တရားတော့ပြီးသွားပြီမြတ်စွာဘုရားတဝါစဉ်တရားအဲ့ဒါပဲသံဃာနာတင်နာတာကမူကမကြည့်တော့ရာဝတဲ့တရားတွေတော့အများကြီးနေမှာပါပဲအမူကမကြည့်ပဲဖြစ်တဲ့ဒီနေ့ကဘုန်းကြီးကလည်းမူရှိသလောက်ပြီးဟောတာအဲ့ဒီပထမဝါမှာပါရဏသီမိဂရာဝမှာပထမဝါသတင်းသုံးပြီးတော့

အဲ90နဲ့5ဥရယ်ပထမအစွဲကြီး5ဥရယ်ပုံတော့60ကိုသဝါရင်းလုံးမှာမြတ်စွာဘုရားသာသနာပြုလိုက်တာယ ahanan 60ပဲရပါတယ်သဝါရင်းသဝါရင်းမှာ60ပဲရတယ်ဒီပြင် သောတာပန်သရဂံအနာဂံတို့ဒီလိုရဟန်းတော်မရှိဘူးသူကလူတော့လူအကြောင်းတွေကတော့ရှိမယ်ဆိုတော့ရှိဖို့ရပါပဲအဲဒီရှင်ရသရဲ့သမီးတော်တကာကြီးမေတော်တကာဓမ္မကြီးဒီတော်လူပြစ်ကခင်မောဟောင်းအဲပါဒီသောတာပန်ဖြစ်တဲ့ဆိုတာတော့ပါတယ်ဘယ်လောက်ပဲရှိသိတဲ့တရားဓမ္မတွေ

မြတ်စွာဘုရားတဝါရင်လုံးနေတာပဲတကယ်ဆိုတော့ဒီမှာဒကာဓမ္မတွေတရားနာလိုက်ကြအထုလိုက်ကြတယ်အမှန်ကိုပေါ်ပြထားကြတယ်အများကြီးရှိတယ်ကောင်းတာဒါပေမဲ့လို့ကျမ်းစာတွေတဲ့ကုသင်္ဂနာတင်ပြီးထားတဲ့တရေရှိတာကတော့သနေကဟုတ်ခဲ့တဲ့အတိုင်းပဲအဲရဟန္တာ6ကျစ်ဖြစ်တယ်မြတ်စွာဘုရားနဲ့တကွ60နဲ့တကွ

ဒုမေပိဘိကဝေမုဒ္ဒသဗ္ဗပါတိယေဒိဝယေသမနုတာဘိက္ခဝေဟာနောအာမိငါပြာစီယေဒိဝစာခြင်းနတ်ပြည်လောကနှင့်သက်ဆိုင်သောကြော့ဝင်းတို့သည်၎င်းယေမာနုသာစာခြင်းလူပြည်လောကနှင့်သက်ဆိုင်သောကြော့ဝင်းတို့သည်၎င်းဗာတိစီကောင်း၏

နတ်ပြည်လောကနဲ့ဆိုင်တဲ့ကြော်ကွင်းတွေရှိတယ်တဲ့လူပြည်လောကနဲ့ဆိုင်တဲ့ကြော်ကွင်းတွေရှိတယ်ကြော်ကွင်းတွေဆိုတာအမိခံရတဲ့တ attva တွေအတွက်ကြောက်ရသိကောင်းတယ်လူတွေကတော့ကိုကြော်ကွင်းနဲ့ဖမ်းဖမ်းပြီးတော့နှိမ့်ဆက်တဲ့ပုဂ္ဂိုလ်မရှိတော့သိကြောက်ရမကောင်းဘူးဆိုအောင်မှာပေါ့လို့တော်တဲ့ကတ attva တွေအမှန်တရားကြောက်ကြကြတယ်ကြော်ကွင်းတွေ ကျော်ကွင်းနေလူတွေကမုဆိုးတွေကပေါ့လေငှက်ကလေးတွေကိုကြော်ကွင်းနဲ့ထောင်းပြီးတော့ဖမ်းသာသမင်းတွေကိုကြော်ကွင်းနဲ့ထောင်းပြီးတော့ဖမ်းအဲ့ဒါတွေကိုဒုက္ခများတွေအမှန်တန်သတိပြုကြကြအတော်လေးတွေပြီးအန်တဲ့အများအများကြပါပြီနဲ့ငှက်ကလေးတွေဆိုရင်လည်းသူတို့နိုင်တဲ့ငှက်တွေလည်းရှိပြီးပြတ်တော်တွေလည်းရှိ

ငယ်ငယ်ချင်းလည်းပဲသတ်ပြစားတာရှိတာပဲလူတွေကလည်းပဲအနေရပြူတာပဲဒိဋ္ဌိသတ္တဝါတွေကလည်းအနေရပြူနိုင်တာနံကြောက်ကြကြသာသမင်းနဲ့ဆိုရလဲဒီလိုပဲတော်တဲ့မှာသူခင်များပုံနေကြကြပုံနေကြကြနေလဲဆိုလို့ရှိရင်ပြင်းရင်အဲချုံချုံချုံကြတဲ့မှာဝိုးပြီးပုံနေကြကြအဲဒီကနေဒီကလူတွေကကြော်ကုန်းနေပါနေနဲ့ထောင်ပြီးကြလားဖမ်းတာကိုရေတော့လာတဲ့အခါမှာရေစိတ်ကနေပြီးတော့ဖမ်း အဲလေလေလောက်တာစိုက်ကျိုးကင်းလေးတွေဘာတွေလောက်ထားလို့ကျင်းတယ်အဲဒီကနေပြီးတော့အဲဖမ်းရခင်းတွေဘာတွေကနေပြီးဒီကလာဖမ်းရုပ်ဝင်းတွေနဲ့ထောင်ပြီးတော့ကြောက်ကြမနာကောင်းတဲ့ရုပ်ဝင်းတွေအဲလူတွေမှာတော့ဒီလိုထောင်ဖမ်းမဲ့ပုဂ္ဂိုလ်မရှိတော့ကြောက်မှမပြီးပဲပြင်လာတကယ်ဆိုသိကြောက်ကြကောင်းဟောကြီးတွေပါပြင်သိကြောက်တယ်သူတို့မဲသူတို့ဂွင်းလေးတွေဘာလို့လောက်တာမလားဘူးနိနာပါတယ်ဒီကောင်တွေကတော့ သူတို့မလာပြင်လို့ရှိရင်သူတို့ထောင်တဲ့ပုံမျိုးလုပ်ထားလိုက်ဒီနေ့မလာတော့ဒီကောင်းနေတနည်းတော်လည်းသူတို့ဘယ်လိုပြုရချင်းမွန်စရာကောင်းတယ်ခြောက်လို့ပြုလို့တဲလွယ်တယ်ကြီးရသွားသိကျင်ကောင်းနေဆိုခြောက်လို့တဲမလွယ်ဘူးသူတို့ကကြောက်စရာလေးတစ်ခုခုလုပ်ထားလိုက်ရင်မလာဘူးသူကအကြတယ်သို့တော်လည်းပဲသံဃာလောကနဲ့စပ်ပြီးတော့ကြောက်စရာကောင်းတဲ့ကြော်ဝင်းတွေရှိပါတယ်တဲ့ကြော်ဝင်းတွေ နတ်ပြည်လောကနဲ့ဆိုင်တဲ့ကြော်ခွင်းတွေနတ်ပြည်လောကနဲ့ဆိုင်တဲ့ကာမဂုဏ်အာယုကြော်ခွင်းတွေပေါ့အမှန်တရားကြောက်စရာကောင်းတဲ့ကြော်ခွင်းတွေနာသားတယောက်ကများနာသားတယောက်ကများသူကမြတ်စွာဘုရားလာပြီးတော့ကြောက်တယ်ဒီကြော်ခွင်းကြောက်စရာကောင်းလို့ နာဂရီလောကဆိုတာနာသားတွေနာသမီးတွေအမတန်ပျော်ပျော်မွေ့ပြီးတော့နေတဲ့ဆန္ဒကြီးကိုပြောနေကြဒီမုကခုံးဒီဝါရေးအလုပ်ကိန်းကလည်းရှိတာမဟုတ်ဘူးလူကြီးလောကတော့အကျိုးထွေးတွေကလည်းပဲ ဉာဏ်သောသာရှိတာမဟုတ်တော့သူတို့ကပြောနေဖို့ချိန်ကြတာပဲဒီမုကကုံကြီးပြောနေဖို့ချိန်ကြတာဒါကြောင့်သူကအဲဒီဒီမုကကုံကြီးပြောနေတဲ့ဟာတွေကတရားဘက်ကနေကြည့်မယ်ဆိုကြောက်စရာသိကောင်းတယ်တရားကြီးအန္တရာယ်အများကြီးဖြစ်ကိလေသာတွေဖြစ်အဲဒီကိလေသာတွေဖြစ်နေတုန်းတဏှာမှာဒီချိန်မှာသေသွားရင်ပယ်လေးပါးပဲရှိမှသူကြနေတယ် အကုသိုလ်တွေဆိုတာသမယလောကမှာကျင်နေတဲ့ပုဂ္ဂိုလ်အကုသိုလ်တွေကရှိပြီးသားတွေအကုသိုလ်လုံးလုံးကျင်နေတဲ့ပုဂ္ဂိုလ်ကမနာကြမှာအဲဒီတော့ကိလေသာတွေနဲ့ဆွဲလာမိသေးသလိုရှိရင်ပယ်ပြီးတော့ကြသွားနိုင်တယ်နှကြောက်ကြကောင်းတယ်နာပြီးတော့ပြုံးနေပြုံးနေချို့ချို့ပန်းကူရင်သေးတော့လည်းရှိတယ်ချို့ကြောပါနေသေးတော့ရှိတယ်ချို့လည်းပဲတယောက်နဲ့တယောက်နဲ့ရာပြည့်နေသေးတော့ရှိတယ်အဲဒီဥစ္စာတွေကနှကြောက်ကြကောင်းတယ် သစ္စာကနာပံဂုတ်ထံပိတာသကနာသေဝိတံဝနန္တမောနာနာမကထာယာတရာဘိတတိဒီနာသာမြတ်စွာဘုရားကြောက်တယ်ဗန္တေမြတ်စွာဘုရားဣသရာကနာဗံဂုတ်ထံနတ်သမီးပေါင်းတို့ဖြင့်ဣသရာကနာဗံဂုတ်ထံနတ်သမီးပေါင်းတို့စီဆောင်ခြင်းဒုတိယသာ တို့ဖြင့်ကြွေးကြော်ရလည်းဖြစ်တော်ပိတသာကနာသေဝီတံတသိမြေဘုဒ္ဓဤမိဝဲရလည်းဖြစ်တော်မောနာနာမနဘာပေါင်းတို့၏စိတ်နှလုံးကိုမိုင်မဲစေရသဖြင့်မောနအမည်ရှိသော

နတ်သားညီတော်ကိုဒါနတ်သမီးတွေအချင်းဆိုလိုက်တီးလိုက်မှုတ်လိုက်နဲ့အဲဒီအတန်လေးနဲ့တဆူဆူတညာညာဖြစ်နေတဲ့နေရာကြီးတဲ့ဒီအတန်လေးမစဲဘူးတဲ့ဒီအတန်လေးနဲ့ပဲဒီအတန်လေးကလည်းသဘောကျတဲ့ပုဂ္ဂိုလ်တွေဒါတွေသဘောကျတဲ့ပုဂ္ဂိုလ်တွေပါရနေတာဒါတွေပဲလိုက်ရှာနေတယ်ဒီအတန်လေးပဲသူကကောင်းနေတာပဲဒါပေမဲ့သူကမ သူကတော့တာဝေကဖြစ်တဲ့ပုဂ္ဂိုလ်တောင်းမို့သူကသူ့တော့မကောင်းမဲဖြစ်သူလည်းကောင်းတဲ့လောက်တော့ကောင်းပါပဲဒါပေမဲ့လို့သူကဒီဥစ္စာတွေသွဲလန့်တတ်မယ်နေငါတော့ဒုက္ခရောက်တော့မယ်ဆိုပြီးသူကတော့နည်းနည်းလေးညှို့မြင်တတ်လို့ပြောတယ်သူကဒါမှမဟုတ်ကြောက်စရာကောင်းတယ်တဲ့ဒါလေးနာသမီးပေါင်းတို့ဒီမှုတ်သာဒူရာသာနေမချင်းဆိုသာနေနဲ့သူညာညာနေနဲ့နေလိုက်တာတွေကလည်းမှမနာကြောက်ကြကောင်းတဲ့နေရာကြီးတဲ့ ကိလေသာကြောင့်ဝင်နေဘောတဲ့ဥစ္စာတွေကိလေသာကြောင့်ဝင်နေဒါကအပန်အပန်နဲ့ကိလေသာကြောင့်ဝင်နေအစင်းနဲ့ကိလေသာကြောင့်ဝင်နေလည်းရှိတာပဲအစင်းကလည်းပဲအစင်းမြင်လို့ရှိရင်တခါလဲတတ်မဲ့အောင်တပါးသောပုဂ္ဂိုလ်တတ်မဲ့ပါကြာသာရကြာဖြစ်အောင်တော့တခါလှအောင်ပေါအောင်တင့်တယ်အောင်လို့လုပ်ကြရတာကို ယောက်ျားလည်းပဲယောက်ျားလည်းမိန်းမလည်းမိန်းမလိုက်တာဒီလိုလုပ်ကြတော့မှသာဝတင်တယ်သူများတွေမြင်လို့ရှိရင်လည်းဒီကားလဲသိတဲ့ဆွဲလန့်ပါအောင်လည်းဒီလိုပဲလုပ်နေရတယ်ကြော်ခွင်းနေပဲဒါလေအနန္တေရတာတွေလည်းရှိတာပဲအဲ့ဒါတွေလည်းကြော်ခွင်းနေပဲအနန္တေကလည်းပဲရင်မှုတို့ဘာတို့တို့တွေအနန္တေအဲ့ဒါတွေကတော့ဟိုလုဒ္ဒတဲ့ပုဂ္ဂိုလ်တွေကနိုင်ငံသားတွေကနေပြီးတော့ရင်မှုတွေကြောင်းစားနေတယ် ။ဒါတွေကြိုက်တဲ့ပုဂ္ဂိုလ်တွေကငွေတွေကြီးတွေအများကြီးပေးပြီးတော့ဝယ်ရတာကိုနိုင်ငံတွေကငွေတွေအဲဒီတော့ကငွေတွေဒီဘက်ကိုအများကြီးထွက်သွားဒီနာဒီအမွှေးတွေပါလေကြိုက်နေကြိုက်တဲ့ကြိုက်တဲ့ပုဂ္ဂိုလ်တွေအတွက်နဲ့အရသာတွေကလည်းဒီလိုပဲစားကြတော့ဆရာတွေအရသာတွေကလည်းစားကြတော့ကျအောင်လို့ဒါဒီတွင်းလည်းဒီဒီပါလည်းရှိတယ်ဥစ္စာတွေငွေငွေကြိုင်နေနဲ့စားကြတော့ကျအောင်လို့တခါလဲဖန်ဖန်ပြီးပြီးတော့ထားပါ

သစ္စာကနသံဃောဌာနာသမီးပေါင်းတို့စီဆောင်ခြင်းတူရတာတို့ဖြင့်တညာညာကြွေးကြော်ရလဲဖြစ်တော်ဒါကနတ်သားကကြီးတာနော်ဒီထဲမှာတရားလိုလားတဲ့နတ်သမီးကကြီးရင်လည်းဒီလိုနေမှာပဲနတ်သားတွေတည်းတည်းသူးနေမှာဟိုမှာဒူးဒူးနေမှာပါပဲဟိုလူပြည်လောကမှာဆိုရင်ဖြင့်ဟိုခါကာလာအားလျော်ဆိုတော့ဒီပွဲတော်တွေပါကြိုက်ရင်ဒီလိုပဲသူကြတာပဲ သူတဘုံဘုံတော်ဘောတော်မှာတက်ပြီးတော့ဆရာသေးတာပဲဟိုမှာသူဘုရားဘူးကြော့နေကမြင်းတဲ့လူတွေကတည်းကဟိုမှာသူညာညာနဲ့လောက်ကြပြီးသတင်းစာတွေပါတယ်ဘုညာမြင်တာတော့မဟုတ်ဘူးသတင်းစာတွေမှာပါအဲဒါကိုဘုရားပွဲတော်ကြီးတွေပါတယ်ဆိုလို့ရှိရင်ဒါလူတွေကလူဆုံးသွားကြတာကိုအဲဒီမှာလည်းပဲယောက်ျားမိန်းမတွေအကုန်လုံးပါပဲအဲဒီမှာအဲဒါတွေကလည်းကမြင်းတဲ့သူတဲ့ပုဂ္ဂိုလ်တွေအများကြီးပါပဲဒါတော့

နိနာပါအဲဒီနတ်ပြည်လေရောက်ခါသာကိုရောက်ခါသာဆိုတော့ဒီနတ်သမီးတွေဘာတွေအားကိုသူကတစ်စီလိုအောင်းမယ်တစ်စီလိုပဲသဘောထားလိုက်လူတွေအနေနဲ့တော့အဲဒီလိုပဲမမြင်ရတဲ့ဥစ္စာတွေသူတို့ပြမှမြင်တယ်ဆိုရင်ဒါတွေတစ်စီတွေခေါ်တာပဲဒါတရားလည်းပဲတစ်စီ60တစ်စီ60ပြောတယ်တစ်စီဟုတ်မှာမဟုတ်ဘူးနတ်ပြည်ပဲနေနေမယ်သူကယုတ်သိုးတော့ဘာလို့နတ်ပြည်နေနေမယ်အဲ့ဒါကိုတော့တစ်စီ60လို့ပြောကြတာအဲ့ဒါကြောင့် နာသမီးတွေကိုသူကအကုန်လုံးတစ်စီလို့အောက်မေ့ထားရတယ်။ဒါလိုပဲနာသမီးတွေဘက်ကနေကျင်လာနာသားတွေတစ်စီလို့အောက်မေ့ရမှာပဲ။မောနာနာမနာသားပေါင်းတို့ဤစိတ်နှလုံးကိုမိုက်မဲ့သူဝေစီရသဖြင့်မောနာမည်ရှိသောတံဝဏံထိုနာနောမည်ရှိသောဥယျာဉ်တော်ကြီးကိုကထာဘေဘုံပဲနည်းချင်းယတရာ

နတ်ပြည်ရောက်မှမနေဘူး။နောက်နောက်မှပြန်စဉ်းစားလိုက်တော့သူဘုဘကပေးလာမှလည်းသာနတ်ပြည်ရောက်မှမနေဘူး။ရဟမဲ့မှနေတော့သူကဘုဘနဲ့ဒီဘနဲ့ကုသတာပဲမလို့သိမဆိုးလာတော့ဘဲမထင်ကြဘူးသူ။ဘုဘနဲ့ဒီဘနဲ့အတူတူတဘွားလဲလို့ဖြစ်တယ်။အဲတပိချာပြန်စဉ်းစားလိုက်တဲ့အခါကာလကျတော့ လူပြည်ကတော်ကြောင်းမင်းမှာတရားထုတ်နေရတာသူသေးလာတာကိုသေးလာတော့ဟိုမှာသေးနေပြီနတ်ပြည်ရောက်လာနတ်သားကြီးပြသူကမသိသေးဘူးနောက်လာသမီးတွေဘာတွေကနေဒီကလာအမျိုးမျိုးပြောရဆရာတော်မှာဒီမှာစဉ်းစားလိုက်တော့ဟွန်းငါနတ်ပြည်ရောက်လာပါဘောလို့ဒီမှာသိတာပေါ့ဒီမှာသိတော့ခက်ပါပြီဟိုငါတကယ်ချင်းကတရားထုတ်တာ ရာသမေရာတဘူရအောင်ညာနာပြအောင်ကိလေသာကုန်ခံအောင်လို့ငါတရားထုတာပဲတဲ့ကုသနာဝင်ညာပြုတရားထုတ်လိုက်ရတာအဘိဓါတော့နတ်ပြည်တော့ရတာပဲဟာနေရာမကြသေးဘူးဆိုပြီးတော့ဒီတိုင်းနတ်ပြည်ရတာကိစ္စပြုနောက်သင်္မာကိကာမဂုဏ်အာရုံနဲ့ဆွဲလန်းပြီးတော့မေးလျော့နေလို့ရှိရင်ဒီနေ့ကျနတ်ပြည်ကသေဦးမှာပေါ့အမင်းမရောနဲ့သေသွားလို့ရှိရင်ပယ်လေးပါးလည်းကြမ်းကြအောင်မှအဲ့ဒါသူကြောက်ရတယ်ဒါကြောင့်အဲဒီလိုဆွဲလန်းနေ မဝင်သေးခင်ပေါ့လေချက်ချင်းပဲသူကမြတ်စွာဘုရားတာပေါ့ဒီဒီကရာနဲ့လျှောက်တာကိုအဲနာကြည့်ဆိုတာဆွဲလန်းကြရတယ်များပါတယ်ဗျာတဲ့ကိလေသာဖြစ်စေအာယုန်တွေများပါတယ်အဲ့ဒါတွေကဘယ်ပုံပဲနည်းနဲ့လွတ်မြောက်အောင်သွားပါမလဲဆိုတော့မြတ်စွာဘုရားကသူရှိကအထုတ်ပဲဘူးတဲ့မဂ္ဂင်7ပါးတရားတွေဟောပါတယ်ဒါကတော့ဒီကနေ့ဟောဖို့မဟုတ်ပါဘူးဒါကတော့သူတရားတော်မနာကောင်းပါလားဒီကနေ့ဟောဖို့မဟုတ်ဘူးကတော့

သဘာဝတိဒိဋ္ဌသဘာဝတိထိုလုံးစုံသောကြောင့်ဟူသည်များတော်မှာအာငါသည်မုတ်တော်လုံးဝကင်းစင်လျက်လွမြောက်တော်မူခဲ့လေသည်အဲနတ်ပြည်လောကကနဲ့ဆိုင်တဲ့ကိလေသာကြောင့်ဝင်နေတဲ့ဒါတွေလည်းပဲလွတ်ပါပြီခုနတည်းကနတ်အာယုန်နေဘယ်လိုအာယုန်နေပဲလားလား ဘာမှမဖြစ်တော့မြတ်စွာဘုရားဘုရားဖြစ်ပြီးကစားတော့မာနအမိတွေကလာပြီးတွေကလာကိလေသာအာယုန်တွေဖြစ်အောင်မလားလို့လာပြီးတော့သူဖြာအောင်ရတယ်ဘာမှမဖြစ်ပါဘူးကိလေသာကင်းနေမယ်ပဲဖြစ်တော့မယ်မဖြစ်ဘူးသာတော့ဘယ်နှမလုပ်လို့မရတော့ဘူးအဲလူပြည်လောကနဲ့စတဲ့ကြော်ကွင်းနေတဲ့ဒါလည်းလူပြည်ကအာယုန်တွေပေါ့ဒီဥစ္စာတွေကလူပြည်ကအာယုန်တွေ

အာလုံးသောကြောကွင်းတွေမှငါဖျားလွန်မြောက်တော်မူခဲ့သည်။ဉာဏ်တော်တွေကိုပြောကြတယ်။ဘိက္ခူယံတော်တုံဝေပိသင်္ချေသားတော်သည်နိရေရေရိဘာစခြင်းနတ်ပြည်လောက၌ဒီလိုကြောကွင်းတို့သည်၎င်းရေမာနုသာစခြင်းလူပြည်လောက၌ဒီလိုကြောကွင်းတို့သည်၎င်းသနိစီကုံဤတေသာပေဤထိုလုံးစုံသောကြောကွင်းမူကြတော်မှဒုံမေပိသင်္ချေသားတော်သည်လိ မုတ်တာလုံးဝကင်းစင်လျက်လွံ့မြောက်ခြင်းလွံ့မြောက်ခြင်းလုံးဝကင်းစင်လျက်လွံ့မြောက်ကြလွံ့မြောက်ခဲ့လေကုန်၏ငါပြားကမဟုတ်ဘူးတဲ့သင်တို့လည်းပဲလွတ်ကုန်ပါပြီတဲ့ငါသူတွေတုံးဆိုအဲဒီတုံးကမြစွဲကြီးယဟန်တော်၅ပါးရှင်ရသအမှုရှိတဲ့ယဟန်တော်တွေက95ပါး60နော်သင်္ဃ60

မြင်ခါကာလမှာမိုးတိမ်နေပါလေကျင်းနေတဲ့အခါမှာသာစင်းစင်ကြဲတဲ့လာကြီးလာကြီးနေဆိုတော့လာကြီးပေါ်ထွက်ပြီးတော့နေထွန်းဒီနေဝဝင်လင်းပြီးတော့ဘေးကကျယ်ရီဂျိုတွေကလည်းပဲအယောင်တွေတလက်လက်နဲ့လင်းပြီးတော့နေတယ်လို့

ဘေကဝေယံတို့ဒုံမေဝိပိသာတော်သိနိဒိဋ္ဌာဂိပါတိထိုလုံးစုံသောကြောဝင်မှုသည်များတော်မှာမုတ်တာလုံးဝကင်းရှင်းလျက်လွံ့မြောက်ခဲ့ကြလေကုန်၏သင်္จิตသားတွေလည်းလွံ့မြောက်ပါပြီတဲ့ဒါသူတို့ကသူတို့လည်းသိပါတယ်လွံ့မြောက်နေပြီဆိုပြီးနေတော့သာသာပြအလုတ်ပေးတယ် သရထဘိက္ခေသာရိကံမာဧကိနာဒွိအဂမိဋ္ဌဒေသေထဘိက္ခေဓမ္မအာရိကလျာဏမိစ္ဆကလျာဏပရိယောသနာကလျာဏပါတံပသုသနာကေဝလပရိပုံနာပရိသောတာဇမစရိယံပကာပိသာဘိက္ခေယံတို့သာရိကံထိုတို့ရ၌လှည့်လည်ခြင်းကိုသရထလှည့်လည်ကြကုန်သောဧကိနာတခုရီသောလမ်းဖြင့် တွေ့နှစ်ပါးတို့သည်မဟာဂမိဋ္ဌမမသွားကြလေကုန်လင်ညာတော်၆ချက်ကိုမြတ်စွာဘုရားတရားဟောဖို့တို့သာသနာပြုလို့တာပေါ့သာသနာပြုလို့တို့တို့နယ်ပယ်တွေလှည့်ကြတဲ့စာကြီးကြွကြတယ်ကြွတော့ကလန်ခကြီးတကြောင်းတည်းကိုနှစ်ပါးတော့တွဲမသွားကြနဲ့တဲ့ တပါးတစ်ကြောင်းတပါးတစ်ကြောင်းပဲသွားတယ်တပါးတလန်းသွားတယ်ဝေရွာကိုတပါးသွားရင်ဒီပြင်ညာကပူလိုက်မသွားနဲ့လေဒီပြင်ညာကကျန်တဲ့ညာကဒီပြင်တရွာသွားဟိုဒီညာကဟိုတရွာသွားဒီလိုသွားကြတယ်ဒီစာကြီးလက်ရတာနော်ဒီညာနေဒီလိုတရားဟောဝေရသင်္นานနေဘလောက်ပေးထားတော့ဆိုဘာမှမပါပါဘူးကိုယ်ကသင်္นานနဲ့မပေးရပါဘူးသူစရဟနာကြီးပဲ သူတို့တတ်ပြီးတာတွေဟောဖို့ပဲသူတို့ပြင်းသုံးအထုတ်ထားတာတွေသက်သာဆရာကနာထားတဲ့တရားတွေတော့တော်တော်ရှိကောရှိပါလိမ့်မယ်သူကဆိုတော့သင်္ဃာနာပြဏတာကမရှိဘူးအဲဒီတော့မှတရားဘယ်လောက်ရှိသေးတော့ဆိုဒီနေ့ကြားကြဖြင့်ဓမ္မစကြာသုတ်တသုတ်ရှိတယ်နောက်တော့ဟိမဝတ္တသုတ်တသုတ်ရှိတယ်ဒါဒါကထာလေးတင်တယ်မများပါဘူးနောက်ပြီးတော့တခါအနတ္တလက္ခဏာသုတ်ကတသုတ်ရှိတယ်ကြားတဲ့အတူတော်ဩဝါဒလေးနည်းနည်းပါးပါးရှိမှာပေါ့လေကထာလေးပါလေဘာမှမများသေးဘူးဒီတော့က ဘုရားဟောတဲ့ဗိဓိကထောက်မှုရအခုကလွယ်တယ်ဟိုတုန်းကမများသေးဘူးကအကုန်လုံးဘုရားဟောတရားတွေအကုန်လုံးဆောင်နိုင်မှုကတော်တော်လွယ်သေးတယ်တော်တော့များသေးဘူးအဲဒီတရားတွေမြတ်စွာဘုရားကကြားနာပြီးထားတာရှိတယ်ပြီးတော့သူတို့ကိုယ်တိုင်ကျင့်ထားတာတွေရှိတာကိုရဟန္တာတွေပဲသူတို့ကိုယ်တိုင်ကျင့်ထားတာသူတို့ဟောတာပါတယ်ပြီးတော့သာမညပုဂ္ဂိုလ်တွေလည်းမဟုတ်ဘူးသူကပုဂ္ဂိုလ်တော့ပုဂ္ဂိုလ်သူတွေ သဇိငါဟုဆိုတကယ်ပညာရှိကြီးတွေလူလူလောကမှာသူတို့ကတကယ်တမ်းမှာပရောဟိတ်တွေပါလေအဲဆရာကြီးတွေအဲဒီဆရာကြီးတွေကနေပြီးတော့သူတို့ကရှင်းနေတာနောက်ကိုဇာတာတတိသားတို့ဘာလို့တတိသားတွေပါလေဆိုတော့သူတို့လည်းပဲဘုသူရရှိတဲ့ပုဂ္ဂိုလ်တွေပါပဲသူတို့ထက်တန်းသားပုဂ္ဂိုလ်တွေသူတို့လည်းဟောတာပြောတာပုဂ္ဂိုလ်တွေပါအဲဒီတော့ညာနာကလည်းဖြစ်နေတော့ဒီပုဂ္ဂိုလ်တွေမြတ်စွာဘုရားသာသနာ့ကျူးစီလို့တာ ိက္ခွေယံတို့သာရိကထိုးထိုးရတဲ့လဲလဲခြင်းကိုသရထလဲလဲကြကုန်သောဧကိနာတကြောင်းဤသောခီးဖြင့်တွေနှစ်ပါးသောယံတို့သည်မာဂမိဋ္ဌမသွားကြလေကုန်လင်ဒလားနဲ့နှစ်ပါးသွားရင်ဘာဖြစ်မလို့ဆိုရင် မပွားမပြန့်ပွားဘူးပေါ့ယံ60ဟာ6ထအဲဌာန60သွားပြီးတော့ဟောလိုက်ရင်ဌာန60တရားဝဲတရားဝဲ60ဖြစ်တာပေါ့ နှစ်ပါးဆွဲသွားလို့ရှိရင်မြင်တရားပွဲ30ပဲရမယ်။ဒီကြိမ်နဲ့30ပဲဟောနိုင်မယ်။တစ်ပါးကဟောနေတယ်တစ်ပါးကဘာနာထောင်နေရမယ်။ဒီလိုဖြစ်နေ။အဲဒီတော့ယောဂယောဂမှာတစ်ပါးချင်းပဲတယောက်ရှိကြီးနှစ်ယောက်ရှိကြီးပေါ်လေပရိသတ်ရသလောက်ကိုဟောကြလို့မြတ်စွာဘုရားကသာသနာပြုစီလို့တယ်။ဒေသေတာဘိကွေဓမ္မံဘိကွေယံတို့ဓမ္မတရားကိုဒေသေတာဟောကြကုန်လို့တရားဟောကြဘယ်လိုတရားဟောရမလဲ။ အာရိကလျာဏစ၌ကောင်းခြင်းရှိသောမေဇေကလျာဏလည်း၌ကောင်းခြင်းရှိသောပရိယောသနာကလျာဏဆုံး၌ကောင်းခြင်းရှိသောဝါဆုံး၌ကောင်းခြင်းရှိသူကတဝါပြု၍ဒီပိဋကဟောကြကုန်လောအဲဒီတရားဟောကြစလည်းကောင်းမေစည်းတဲ့အလယ်လည်းကောင်းမေစည်းအဆုံးလည်းကောင်းမေစည်းတဲ့အကောင်းအဲတရားကောင်းကောင်းဟောရမယ်အစ၌ကောင်းတယ်ဆိုတာဘာလဲဆိုရင် အစ၌ဗီလကထာပေါ်လေသာသနာနဲ့ဆိုဗီလကထာဒါနကထာကတော့ပါရမှာပါပဲဒါနကထာဗီလကထာဒါတွေဟောရမယ်အလယ်၌ကောင်းခြင်းရှိတာပါတော့ဆိုအလယ်ကြတော့ဟောဒီသမာဓိသမထတို့ဝိပဿနာတို့ဒါတွေဟောရမယ်အဆုံးနဲ့ကောင်းခြင်းရှိတာပါတော့ဆိုတော့မဲ့တို့ကိုတို့ဒီတရားတွေရအောင်ဟောရမယ်ဒါပါပဲသူကဟောနီးတော့မျိုးမျိုး ချဲ့ပြီးတော့ထားတာရှိတဲ့တက္ကတာကဒါပေမဲ့လူလူရင်းကဘလောက်ပါပဲဒါတွေဟောရတရားကောင်းတယ်ဆိုတာလည်းဟိုအယွတ်ဆိုကောင်းတာတွေမဟုတ်ဘူးသခြင်းဆိုကောင်းတာတွေမဟုတ်ဘူးဘူကလာသခြင်းဆိုတွေရှိတဲ့ဟိုမှာတရားဆိုပြီးတော့တရားဆိုပြီးတော့တချို့ကသိုးသိကောင်းတယ်ဆိုတာအဆိုသိကောင်းတယ်ပြောတာကြားတာဘုညာသိကြတော့မကြဘူးပေါ့သူတို့ဟောတာတော့ အဲဒါကိလေသာဖြစ်စေရတဲ့ပချင်းမေးပါလေဆိုရင်နားမထောင်ရဘူးဆိုပြီးတော့ဘယ်လိုတချင်းလုံးဆိုရင်ကဲသိုးပြရအောင်မယ်ဆိုပြီးတော့ချင်းဆိုရတာပဲတချင်းကဆိုချင်းတာတော့သူကချင်းဆိုကြအကြောင်းကြားလာတော့သူကအဲဒါတွေကလူတွေကသဘောကျတယ်အပွဲကြည့်ရတယ်ပြီးပါဘူးဒါကနေပြီးတော့ရည်စရာမောစရာတွေပြက်လုံးတွေကလည်းကျေးတာကို အဲ့ဒါတွေလည်းသဘောကျတယ်ဗမာပြည်အသိသဘောကျတယ်ကြီးစရာမောစရာတွေပြလုံးပြီးနန္ဒပြောတွေလေးသူသတိတရားသဘောကျလေးတွေတော့ဘုညာတရားကြီးစရာမောစရာကမပါဘူးမပါတော့တရားသဘောမကျဘူးတချို့ကအဲတရားဝါဒနာပါတဲ့ပုဂ္ဂိုလ်ကတရားထဲကလူတွေခေါ်လာခေါ်လာတော့တစ်ခါတော့ခေါ်လာပြီနောက်တစ်ခါကျခေါ်မရတော့ဘူးခေါ်မရတော့ဘူးသူတို့သွားတာပဲသွားတော့အဲဒီလိုတရားသာသွားတော့သွားပါလေသူကဒီလိုကြီးစရာမောစရာပြောတဲ့နေရာ အဲ့ဒီနေရာတွေသွားတယ်လေအမွေကြားလာလို့ရှိရင်တခါတည်းသဘောကျလိုက်တာလမ်းကတွေကသူကသဘောကျလာပါဇက်ကကွာပါဇက်ကမပိတ်ဘူးကွာပြောကျင်လာတာဟောနေပြီးတော့အဲခပ်ပြုံးမြုပ်နေတဲ့သူကသူသူဆရာကဘယ်လိုဟောလိုက်လဲဆိုတာပြောမလို့တခါဒီလိုလာတယ်ဆိုတာသူကအေးဟုတ်ပါပဲလေဒီကတရားကတော့ပြောကြပြီမှတ်ကြဘုဒ္ဓရာဖြင့်မှတ်တတ်ရင်လည်းမှတ်ဖို့ပဲမှတ်တတ်လို့ရှိရင်သူကဘာမှမမှီဘူး အဲမြတ်စွာဘုရားဟောခိုင်းတဲ့တရားကတော့အခုပြောတဲ့ဒါနကထာသီလကထာတို့ဒါတွေဟောဖို့ပါပဲတရားတရားမရှိတဲ့ပုဂ္ဂိုလ်တွေတရားတရားပြောင်းခေါ်ရအဲဒီခါကာလဓမ္မဗုဒ္ဓသာသနာတော်ကစကားသာရှိရတာကိုစကားသာရှိတော့ဘုရားအကြောင်းကိုကျေဥစွာပြီးအောင်ခေါ်ရမှာဘုရားအကြောင်းတရားအကြောင်းတွေသိအောင်လို့သူကဟောရမှာဘုရားဆိုတာဘယ်လိုဟာတရားဆိုတာဘယ်လိုဟာတရားဟောရမှာ ဒီတော့ဒီယာနာပုဂ္ဂိုလ်ကြီးကဒီဒီတတာနေပါယာနာပုဂ္ဂိုလ်တွေကတော့ခုနပြောတဲ့ဒီပြမောကြတွေလည်းပြောမှတော့မဟုတ်ပါဘူးမပြောပါဘူးဒီဥစ္စာတွေခါတယ်ခန့်ခန့်ညာညာကြီးဝိညာဉ်ရဟောတာတဲ့တောင်မှသူကောင်းမှကောင်းမှပါသူတို့ကလည်းခါတယ်ခန့်ခန့်ညာညာကြီးဟောတာအဲ့ဒါကြောင့်မြတ်စွာဘုရားအစနိုင်လဲကောင်းခြင်းကုန်းနဲ့ပြည့်စုံအောင်ဟောရမယ် အလယ်၌လည်းကောင်းခြင်းကုန်တဲ့ပြည့်စုံဟောရမယ်အဆုံးမှာလည်းကောင်းခြင်းကုန်တဲ့ပြည့်စုံဟောရမယ်အစလည်းဆုံးသုံးပါလုံးကောင်းစေရမယ်တဲ့တရား။ဟာသဒ္ဒါသီလသုဒ္ဓသာပညာသူတော်ကောင်းတရားတွေပွားများအောင်ဟောရမှာ။ဘဒ္ဒဝါရီမှာရာဂလောဘဆိုတဲ့တရားတွေနှိမ့်ဆက်နေတာဒီဟာရာဂလောဘတရားတွေငယ်ပါအောင်ဟောရ။

အဲ့လိုပါပဲတရားစည်းကလည်းပဲကိလေသာအနာရီယောဂတွေပြောင်းအောင်လို့ခေါ်ရတာပြောစရာကောင်းလို့ရတာကောင်းလို့မဟုတ်ဘူးဒီသာကိလေသာအနာရီပြောင်းလို့သတ္ထံနဲ့နဲ့လည်းပြည့်စုံသည်ကိုသဗျင်္စနာပရာနဲ့လည်းပြည့်စုံသည်ကိုကတ္တဝပြုတိသေတာဟောကြကုန်လောအ내အိဗယ်လည်းပါပါစီတဲ့လူရင်းပြည့်တဲ့သီလသမာဓိပညာ ကိုခြင်းတရားတွေပါဝင်အောင်ဟောရမယ်လို့ရင်းနေမညာပူညာနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားတွေတရားသားတွေကိုဟောရမယ်။ဗဗျေသနံတရာနဲ့ပြည်စုံဒီကိုပြည်ပြီးဟောကြတယ်။ဒါပေမဲ့လည်းပဲလောကဝဟာရမှာလည်းပဲတရားကလည်းလူသေးတာပါ။လောကဝဟာရမှာလည်းဝက်ကြစကားအသုံးဆုံးလေးတွေကလည်းပဲတင်းတင်းတယ်တယ်ခန့်ခန့်ညာညာတမ်းတမ်းရှင်းရှင်းပြတ်ပြတ်သားသားလေးရှိပါလို့လေ။ဒါလည်းလူတွေ

သူကသူကဘုဒ္ဓတရားတွေတော်တော်များတာဆိုသူရေးထားတဲ့စာဘုန်းကြီးများဖတ်ရတာမောတယ်ပြောနေတော့တခါလေသူကအစတွေကစပြီးတော့ရေးလိုက်တာဒီဝက်ကြတာမဆုံးဘူးဝက်ကြဆုံးမသာပဲနဲ့ရေးတာသူများလည်းဝက်ကြဆိုတာဟာဒီစာတစ်ကြောင်းဖြစ်စေနှစ်ကြောင်းဖြစ်စေလေးငါး၆ကြောင်းဖြစ်စေဆယ်ကြောင်းလောက်ဖြစ်စေဝက်ကြတစ်ခုမှာကိရိယာသားရတယ်သုံးရတယ်သူကကြားစရတဲ့ကဟာကြားဆုံးကြမှာသုံးတော့တာကို သာဝကြတာမဆုံးဘယ်လိုရေးမှန်းမသိဘူးဥမရေးရတယ်သူသာအဲ့ဒီဝကြလို့အဲ့လိုမျိုးကလည်းပဲဆရာပြွတ်တော့သူကသိမကောင်းဘူးအဲ့ဒီတရားဟောတဲ့ခါလည်းဒီလိုပါပဲနားလေတဲ့သရဝကြလေးတွေသရဝကြလေးတွေလည်းပဲလောကဝဟာရသူခေကာလအလိုက်သရဝကြလေးတွေပြည့်စုံဆုံးကောင်းကောင်းမွန်မွန်ဖြစ်အောင်ဟောကြတဲ့ပဋ္ဌာန်နဲ့နဲ့ပြည့်စုံသည်ကိုသရပပ္ပိသရံသရံနဲ့ပြည့်စုံသည်ကိုကတော်ပြီ သေဝေတဟောကြကုန်တော့ကေဝလပရိပုံဏံထက်ဝန်းကျင်ပြည့်စုံသောကေဝလပရိပုံဏံအလုံးစုံပြည့်စုံသောဓမ္မစရိယာမြတ်သောခြင်းကိုပကာသိထာသင်ကြပြကုန်သောအလုံးစုံပြည့်စုံနေတာတဲ့ဘာမှလူတွေပဲမရှိပြည့်စုံနေတဲ့မဂ္ဂင်7ပါးတရားတွေပေါ့မြတ်သောခြင်းအဲ့ဒါတွေပေါ့

ပညာမျက်စိနဲ့ကိလေသာမျိုးနယ်တော်သဘောရှိကုန်သောဗတ္တဗတ္တဝါတို့သည်တန်တိရှိကြပါကုန်၏သတ္တဝါတွေရဲ့ပညာမျက်စိမှာကိလေသာမျိုးနယ်တဲ့ပုဂ္ဂိုလ်ရှိပါတယ်ပဂရိမျက်စိမှာဒိန်တလာတွေရှိနေတဲ့ပုဂ္ဂိုလ်ကမှုံမှုံမွားမွားပဲမမြင်ရဘူးဒိန်တလာမရှိတဲ့မျက်စိကောင်းတဲ့ပုဂ္ဂိုလ်ကြီးကြီးလေးလေးဆိုတော့ကြည့်လိုက်ရင်အကုန်လုံးမြင်ရအဲ့လိုပဲ သတ္တဝါတွေဤပညာမျက်စိမှာပညာမျက်စိပညာပါပဲပညာမျက်စိဆိုတာမျက်စိဆိုတာတင်စားကြတော့ပညာမျက်စိပညာမှာကိလေသာညူနေတဲ့ကိလေသာဖြစ်နေတဲ့ပုဂ္ဂိုလ်တွေရှိတယ်ဒီပုဂ္ဂိုလ်တွေကတရားဟောလိုက်လို့ရှိရင်နားလည်မယ်နားလည်မဲ့ပုဂ္ဂိုလ်တွေရှိပါတယ်အာသဝနာတာတရားကိုမနာရတော့ကြောင့်

တရားဟောမီတရားမဟောမီလေးနဲ့ပြည်ပြည်လေးကပ်ပြီးတော့သေသွားတဲ့အာလာရရဲ့သေဥဒကရဲ့သေလို့ရှိတာပေါ့ဒါတွေသူမြညာများမြတ်စွာဘုရားတရားမနာလိုက်ရလို့နာလိုက်ရလို့ချင်းသူတို့ဟာတရားသူတရားနဲ့တရားမဲ့ပုဂ္ဂိုလ်တွေပဲယ ahanan ဖြစ်နိုင်တဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကမြတ်စွာဘုရားဟောတဲ့တရားကိုမနာလိုက်ရဘူးမနာလိုက်ရတဲ့သူမြညာတွေဒီတရားဆုံးရှုံးသွားတာဒါလည်း နော်ဒီတရားတွေဘယ်တော့ရမလို့ဆိုဘယ်တော့မှရမယ်လို့လည်းကန့်တန်ရှိဘူးကလည်းသွားရောပဲသူကဓမ္မစီရောက်အာယုဘဘုံရောက်အဲဒီလိုဆုံးရှုံးနေတာတွေရှိပါတယ်ဘုံညာလည်းရှိရကြားဘူးပါလေဓမ္မတိမာကိုပဲဓမ္မတိမာတချို့တကာကြီးတွေရှိကြဘုံညာတို့ငငယ်တုန်းကပေါ့ဒါလည်းတရားကြည့်နေကြတယ်အထုကျင်ကြတယ် တော်ထွက်ကြဖို့ဘာလို့တိုင်မင်းသားတွေတိုင်မင်းကြတော်ထွက်ဖို့တိုင်မင်းပြီးတော့တော်ထွက်တော့ဘာလို့မလို့ဆိုတော်ထဲမှာသူတို့ဒီလိုပဲဒါလေးပါဒီကျိုးဖန်နေမှာပေါ့လေဒါပဲရှိတာအဲ့ဒီအချိန်ခါကာလတုန်းကတရားထုတ်ဖို့နီးနေပြတွေကလည်းပဲအဟောပြောသိမရှိကြသေးဘူးဟိုတုန်းကလည်းဒီဆရာတော်ကြီးများပေါ်ပေါက်ပြီးတော့လာတယ်အဲတရားလုံးမှန်တွေပါလေစပြီးတော့ဟောကစားပဲရှိသေးဒါပေမဲ့လို့လည်းပဲ ဘယ်လိုအားထုတ်ရမလဲဆိုတာလည်းတိတိကျကျကဟောထားတာလည်းမဟုတ်ဆိုတော့အဲဒီမှာကဆရာအသိအားမထုတ်နိုင်ကြသေးပါဘူးဒီလိုပါစာလေးပေလေးကြိုးဖားပြီးတော့ရှင်းကုန်ကြကြတယ်ဆိုတချို့တရားတရားရှိတယ်သိသနာကောင်းတယ်ဝုဒ္ဓတာလေးတွေသိသိရှိပါတယ်အဲဒါတွေကတရားအားထုတ်ခြင်းပဲလို့အထုတ်ကနိမိတ်တရားတွေမရကြကြဘူးဒါနဲ့ဒီလိုနဲ့အိုးသေးကုန်ကြကြအဲဒါတွေဘုညာထားငယ်တုန်းက ကြားရရပြီးရရပါတယ်သူတို့ညီညူပြောဆိုနေတာတွေကြားပြီးရအဲ့လိုပဲမြတ်စွာဘုရားလက်ထက်တော်ကကာလတုန်းကလည်းပဲတရားမနာတဲ့တရားမရတဲ့သီလသမာဓိပညာတရားလူတွေမှာသုံးရှုံနေကြတယ်တဲ့ဒါကြောင့်တရားဟောကြဆိုရင်မြတ်စွာဘုရားအမိန့်ပေးတယ်အဟံပိဘိခွေယေနာဥရဝေလာသေနာနိဂါမောတေနုပသင်္ကမိတ်တာမိ

ဘယ်လိုလဲမေးကြရှိတာကိုဒီလိုနဲ့သာကသင်တို့တော့မဟုတ်ပါဘူးတဲ့ငါလည်းပဲပြီးသွားမယ်ငါလည်းပဲဒီစာကြီးတဲ့တရားဟောသွားမယ်လို့ငါလည်းဥရဝေလာတော်သွားမယ်တဲ့ဥရဝေလာတော်ဆိုတာမြတ်စွာဘုရားပွင့်တဲ့နေရာဌာနအနိဗ္ဗာန်ပါပဲဟောဒီမယ်အနိဗ္ဗာန်အနိနာဥရဝေလာတော်ဆိုတာရှိအခုအခုလည်းပဲဒီမှာတော့တော်တော့တော်ပါပဲတော်ဆိုမှမလို့ ဒီပင်တော်ကြီးကြီးရမရှိပါဘူးတောင်တောင်မှာပဲတောင်တောင်တောင်ကုန်းလေးတွေပါလေးတွေတောင်လေးတွေရှိပါတယ်အဲဝါယုံလေးတွေပါလေးတွေရှိမှာပါတယ်မှာဘောရီပင်ရာနေပြီးအခြေပဲစီကိုလှမ်းကြည့်လိုက်တော့လည်းဥရုဝေလာတော့တောင်နေပါလေးရှိပါတယ်တော်တော်တော်ရက်လေးပါပဲသို့တော်လည်းပဲတော်ကြီးညံကြီးတော့မဟုတ်ဝိစီတုံကတော့တော်ကြီးညံကြီးဟုတ်ကျင်လည်းဟုတ်ပါလိမ့်မဟုတ်ပါတော့ကတော့လူတွေက သစ်ပင်တွေတိတ်မဖြစ်စီသေးဘူးခုတော့လူတွေကပွားများပြီးတော့လာတော့သစ်ပင်တွေချင်းခုပါကုန်နေကြတော့ဘာမှခံနိုင်ဘူးအကုန်လုံးကွင်းမြင်နေကြပေါ့အဲဥရလာတော့သွားပြီးတော့ဥရလာတော့မှရသိတစ်ထောင်ရှိတယ်အဲဒီရသိတစ်ထောင်ကိုသူကတရားဟောရမှာဟိုဒီပုဂ္ဂိုလ်တွေရှင်းဥစွာချွတ်အဲငါလည်းဒီသွားမယ်သင်တို့လည်းပဲသူတို့ရသွားပြီးတော့တရားဟောကြလေလို့မြတ်စွာဘုရားသာသနာပြုစီလိုတာကို ဟိုတုန်းကသာသနာပြုစေလို့တာကတော့စေလို့တဲ့ပုဂ္ဂိုလ်ကလည်းများစွာပြည့်သာသနာပြုနယ်လှည့်ပြီးသွားတဲ့ပုဂ္ဂိုလ်တွေကလည်းယဟန္တာတွေမနာအတ္တဆရာကောင်းပါလေမနာအတ္တဆရာကောင်းပါလေသူကသိချလည်းချသွားလိုက်ရရချင်းဘာမှချွေးနေမယ်လို့ဆိုရင်ကြံမရှိဘူးသူသာတော့သိကောင်းတာအခုကာလတော့သာသနာပြုကဆိုရမယ်လို့သိပြီးတော့အားရှိလာတာမဟုတ်ဘူးသူကသို့တော်လည်းပဲ

ဘယ်တော့ကြသူပြစိတ်လေအောင်မလဲအဲ့ဒါသူနောက်ကတခါတည်းတကောကောလိုက်ပြီးတော့သူစုံစမ်းစုံစမ်းထောက်လန်းစုံစမ်းထောက်လန်းပြီးတော့နေတော့အဲဒီလိုစုံစမ်းထောက်လန်းနေရင်ခုပြောတဲ့မိန်ကုန်းကိုမြတ်စွာဘုရားကမိန်အဲမိန်မြတ်တော်မူပြီးတော့ဩဝါဒပေးတာကိုနေတိပြီးတော့တရားဟောကြဆိုတော့သူစိတ်တယ်တော်ကိုရှိကြတယ်သူကဒီ ဘတ်တော်တွေကကာမဂုဏ်အာယုန်တွေနဲ့ပျော်မှုဝင်နေနေတာတို့ကသဘောကျတယ်တရားတွေအားထုတ်ပြီးတကားလားတရားတွေရသွားဒီလိုဟာတွေသူကသိကြိုက်တာမဟုတ်ဘူးသူကပြောရချင်းချင်းနဲ့ဒီဘက်ကနေဒီသဘောကျတယ်အခုကလာဟိုသင်းလိုလည်းဖြစ်မှာပေါ့လေကိုမလိုလားတဲ့ တရားဂိုင်းကနာတွေအပေါ်မှာအလိုမရှိတဲ့ပုံကိုယ်တွေအနောက်ဖြစ်ပေးတာလည်းလက်တူမှာပေါ့တဲ့ဥစ္စာမျိုးနေမှာပဲတော့နေတော့သူကမြတ်စွာဘုရားသူကကြောက်တယ်သူကဘာတော်စီသဗ္ဗပါတိရေရိဗာရေသမာနုသမဟာဗန္ဒနာဗန္ဒောတိနမေမောက္ခတိတမနာ သမဏရှင်ဟံယေဘာသာခြင်းနတ်ပြည်လောက၌ဖြစ်သောကြောက်ဝင်းတို့သည်၎င်းယေမနုသာသာခြင်းလူပြည်လောက၌ဖြစ်သောကြောက်ဝင်းတို့သည်၎င်းသာနေရှိကုန်၏တေယမာရပတိထိုမာနဤကြောက်ဝင်းတို့ဖြင့်တွန်သင်းသည်ပါသောအနောင်ဖွဲ့ခံရသည်ပါတော့နှောင်ဖွဲ့မိနှောင်ဖွဲ့မိလျက်ရှိသည်အတိဖြစ်ပေ၏ သင်ဟာတဲ့နတ်ပြည်လောက၌ရှိသောကြောကွင်းတွေတဲ့လူပြည်လောက၌ဆင်းတဲ့ကြောကွင်းတွေရှိတယ်တဲ့မာနကြောကွင်းတွေကနေရာတကာရှိနေတာတဲ့ဒီကြောကွင်းတွေနဲ့သင်ဟာမိနေတာပဲမလို့သေးပါဘူးတဲ့သူကပြောတယ်သမဏရှင်ယံမဟာတောတောဒွန်သင်္နိသဗ္ဗဗမနာဒွန်သင်္နိမဟာဗန္ဒနာဗန္ဒောမဟာဗန္ဒနာဗဒော

လိုသေးဘူးလို့သူကဆိုတာပေါ့လေစကြည့်တယ်နေရာညသာပြပြန်ပြီးတော့ခြေပါတယ်အကုန်လုံးလွတ်ပါပြီလို့ဆိုမௌတာသဘာပတိဟိရေရိဗ္ဗရေသမနုသာမဟာဗန္ဒနာမုတ်တော်မိနိယတော်နိယတော်နိယတော်တော်တိအန္တကံအန္တက

နတ်ပြည်လောကနဲ့စပ်ပြီးတော့လည်းပါရမှုတောင်းတမှုတွေမရှိတော့ဘူးလို့ဆိုတာကိုလေကွာဟာမပါရမှုတောင်းတမှုမရှိဘူးလူပြည်လောကနဲ့စပ်ပြီးတော့လည်းဘာမှသာမှုတောင်းတမှုမရှိတော့ဘူးအဲ့ဒါတွေကကြောက်ကွင်းတွေကလွတ်တယ်အခုလူတွေဟာဒီသာမှုတောင်းတမှုလေးတွေရှိသေးရင်သာမလို့သေးဘူးပဲဟာမလို့သေးဘူးသူကကြောက်ကွင်းတွေဘယ်ဟာလေးတော့သဘောကျသေးရဲ့ဆိုရင်အဲဒီဟာကြောက်ကွင်းတွေမိနေတော့ပဲရှိသေးတယ်ဘာမှအကုန်လုံးကို အလိုရမဲ့တွေအကုန်လုံးကင်းပြီးတော့သွားမယ်ဒီကြောကွင်းတွေလွဲအောင်ဒါတွေလွဲအောင်လို့ပဲအားထုတ်နေရတယ်။ဒါတွေကလည်းပဲဒီလောကမှာရှိတဲ့တရားတွေပေါ်မှာအပြစ်မမြင်လို့ရှိရင်သူကသာယာနေမှာပဲအပြစ်မမြင်ရင်သဘောကျနေတာပဲတွေ့ရနေတာပဲဒါတွေအပြစ်မြင်အောင်လို့အခုတရားအားထုတ်နေရတယ်။ဒီတိုင်းကျတဲ့ဓဝါ၆ပါးဖြစ်ပြတဲ့ယုံနာတွေရှုလို့အကုန်လုံးဖြစ်ပြတဲ့ကြီးရဲ့သင်နေပြီး ဘယ်ဟာမှပါဝယ်ခြင်းမရှိတော့ဘူးလို့ဆိုတဲ့ဒီနေ့ကြလို့ရှင်လည်းကလွံ့မြောက်မှာအဲဒီလွံ့မြောက်အောင်အမှန်သိအောင်ယုံနာနေအကုန်လုံးလိုက်ပြီးတော့ရှင်နေရအဲဒီတော့သေလွတ်ပြီးတော့ညာတော်၆ကြိတ်ကလည်းပဲသူတို့ဆင်ရဆင်ရတွေကြွကြတာပေါ့လေအပီပီတခါတည်း သင်္ကန်းလေးတွေတပိကလေးတွေဒါပါပဲပြိခိယဘုရားမရှိပါဘူးဒီသွားသာနာပြုသွားပါလေပါသွားလဲဆိုသင်္ကန်း30နဲ့တပိတလုံးပေါ့ဒါပဲဒီမှာအနာတောင်းပါခြင်းမှပါမယ်ဆိုဖြီးလည်းရှိမယ်မဟုတ်ဘူးဘုရားမရှိသေးဘူးဖြီးလည်းခွင့်ပြုတယ်ရေဘူးလေးပါလေညာပါအောင်မလားမသိဘူးဒါတော့ပကောင်းပါလိမ့်မယ်ဘာလို့လဲရေမရှိတဲ့နေရာကျရင်ရေလေးပါလေသုံးအောင်ဒါကတော့ရှိမှာပဲဘာမှမပါဘူးသင်သွားကြတော့ ဟိုတုန်းကသာသနာပြုသွားတာကလွယ်လွယ်ပဲနေတော့လည်းလမ်းလျှောက်သွားကြတာဟိုတုန်းကလည်းပဲရှင်ရထားတွေဘာတွေကလည်းအခုလိုကြည့်ရမို့တော့ကထားကြီးသွားဖို့ရတယ်ဘာတွေလည်းမရှိဘူးလွယ်လမ်းလျှောက်သွားဒီရွာပြီးဒီရွာပေါ်နေသွားသာသနာပြုသာသနာပြုသွားတာလည်းပြောကြကောင်းတယ်ဘုန်းကြီးများဟိုတော်တော်ဒီတုန်းကအင်ဒိုနီးရှားသွားတုန်းကလည်းဒါလိုပဲဟိုတရားပြီးဒီရွာတစ်မျိုးပြီးတစ်မျိုးသွားကြရတာကိုတော့ မြတ်စွာဘုရားဟိုတုန်းကသာသနာပြုသွားတာနဲ့သိတိတေတာတော့တူတာပဲလို့အောက်မေ့ရတယ်ဟိုတုန်းကရဟနာမထေရီသွားတာကတော့သူတို့ကတော့ရဟနာမထေရီလည်းဖြစ်တယ်ပြီးတော့ဒီလိုချီချင်းလျှောက်ပြီးကြွကြရတာပါပဲဟိုတုန်းကတော့ဘုန်းကြီးများတော့ဟိုအင်ဒိုနီးရှားမှာကတော့ဒီလိုသွားကြတော့ ဝင်နေယထာယထာယထာလမ်းရှိတယ်ယထာကသွားကြတာပါမော်တော်ကားလမ်းရှိတယ်မော်တော်ကားသွားကြလမ်းလျှောက်သွားတဲ့ခါတော့နည်းပါတယ်ဒါပေမဲ့တစ်ခါတည်းကြတော့ခလန်းလန်းလေးတွေပါတွေသွားတဲ့ခါနည်းနည်းရှိသေးတယ်လမ်းဆိုးဆိုးလေးတွေပါတွေသွားတဲ့ခါကျတော့နည်းနည်းသတိရတယ်ဟောမြတ်စွာဘုရားလက်ထက်ကသာသနာပြုသွားတဲ့ကိုယ်တော်တွေကဒုတဲ့တော့ပင်မနေလူတွေဥစ္စာသိမပင်မနေဘူးတော့အောက်မရတယ်လို့ဆိုတာနည်းနည်းတစ်ခါတစ်ခါဒုက္ခဥစ္စာရှိတယ်လို့ဆိုတာတစ်ခါကကြဘယ်လိုဘယ်လိုမြတ်သွားတွေ့တယ်ဆိုတော့ညာစိတ်ကိုရ တဲဝရနေရာတွေကတဲလေးတလုံးညတဲလေးတလုံးပဲရှိအဲ့ဒါသွားလာတယ်မနေ့စောစောကနေပြီးတော့မနေ့စောစောကနေပြီးတော့ထွက်သွားတာစူရဗရာစူရမျိုးကနေစူရဗရာစူရဗရာစူရမျိုးကနေပြီးတော့မနေ့စောစောကနေထွက်သွားမိုင်မောင်းနေရာလောက်ရှိမယ်ဒီမှာရလူသားအဲဝေးတဲ့နေရာ အဲ့ဒါသွားတယ်လမ်းမနဲ့အာယုံမတက်သေးဘူးအဲ့ဒါမော်တော်ကားပေါ်မှာဟိုစားစရာလေးပုံပုံလေးတွေပါလေးတွေစက်ကူလေးပါထုတ်ပြီးတော့မော်တော်ကားပေါ်မှာယူလာအောင်တက်တဲ့ခါကျတော့ဒီမှာကားသွားရင်းနဲ့စသွားအောင်မတက်သေးဘူးသွားအဲ့ဒီကနေသွားတော့နေစွန်းကြတော့လမ်းမှာတခါလေဝင်တယ်ဟိုတယ်လေးလို့ဆိုမှပေါ့လေသူကတော်ဟိုတယ်လေးဆိုမှပင်လကန်းပင်လကန်းစားသူတို့ အဲဒီမှာပင်လယ်ကမ်းကြီးမှာသူတို့သာသာရာနေရာလေးတစ်ခုမှာသူတို့လူတွေပါတွေလည်းပဲပျော်ပါးတွေပါလာကြခမရနေမှာကြီးလေးပါတွေချိုးကြပါလို့ကြောက်ဝင်ရပါအဲဒီနေရာမှာအဲဒီမှာသူတို့ဆုံးကအဲဒီကဆုံးကပြီးတော့တစ်ခါသွားလိုက်တော့အဲဂျာဗာကျွန်းရဲ့အဆုံးကိုရောက်ဆုံးရောက်တော့ဂျာဗာကျွန်းကဟိုဘက်ကိုကူးရတာဟိုဘက်ကူးတော့ဟိုသင်းလေးနဲ့အဲ မောတော်ပုတ်ကလေးနဲ့ကူရတယ်ပင်လေရေလေကြားလေးပါပင်လေရေကြားလေးခလာနာသိလည်းမွေးလောက်မွေးလောက်ဆိုတော့မှဒါလေရင်းကမင်းတို့တော့ဝေးလိမ့်မယ်လို့ထင်တယ်လို့သာဟိုဘက်ဒီဘက်ဒီတိုင်းကြီးတွေပါကြီးတွေရှိတယ်မော်တော်ဘုတ်ကလေးနဲ့ပဲကူရအဲ့ဒါလည်းကူပြီးတော့ဟိုဘက်ရောက်တော့ခွန်ကြီးကရောက်လာအောင်ပဲဘာဟုတ်မလဲဟိုဘက်ရောက်တော့လည်းတခါလဲမော်တော်ကလည်းအများကြီးသွားနေတာ လမ်းကလည်းကျွန်းညာကျန်းကကျန်းပါပြီဒူးတဲတဲနဲ့သွားဒါကဟိုရောက်တော့ကားကနေပြီးတော့ဆင်းတော့လေပြုံးမနဲ့ရောက်ပလာအောင်ပဲဘယ်ရောက်လေဦးမလို့မိုးကလည်းကြွားတာနဲ့တခါတည်းဟိုမှာလမ်းဆက်သွားသေးတယ်ဟိုမှာတခါတည်းအချိန်ကလည်းနည်းနည်းမှောက်အဲတော်တော်ကြောက်ရသေးတယ်ဟိုမှာတမိုင်လောက်တော့တမိုင်ကျော်ကျော်လောက်ရှိမှလားမသိပါဘူးလမ်းကလည်းတော်တော်ဘာသာရရမဟုတ်ပါဘူးသွား အဲဒီရောက်တဲ့အခါကျတော့တခါရောက်တဲ့အခါကျတော့နေရာကအဒီတဲလေးတုံးပဲကွာတဲလေးတုံးမဲ့တာကိုကြီးများစွန့်ကြောင်းမင်းမှာတော့လို့သားတဲလေးတုံးကဟိုလေတော့မှလေလုသမားတွေရဲ့တဲမျိုးပါပဲဒါလည်းလို့သားတကားမရှိဘူးအမိုးအကာလေးတော့ရှိပါတယ်တကားမရှိဘူးအခင်းကဒီလိုပဲကုပြစ် အဲကိုပြစ်ခင်းထားတဲ့ဥစ္စာပေါ်မှာကြာကြမ်းခင်းထားပြီးတော့အဲဒီပုံမှာနေကြတော့အဲဒီနေရာရောက်တော့တတိယကြီးကဟွန်းမြတ်စွာဘုရားလက်ထက်ခါကလည်းတော့မှညာတော်6ကြိမ်မြတ်စွာဘုရားလွတ်လို့ဒေဇာကြွကြည့်ပြီးသာသနာပြုရတဲ့ပုဂ္ဂိုလ်တွေဟာလုခဲခဲခဲတွေရှိမှာပဲလို့ကိုယ်တော့က မြတ်စွာဘုရားအကြောင်းလည်းခွင့်မပြုသေးတော့သူတို့အဆောက်အဦနဲ့လည်းနေရမို့ရောက်ရရောက်သစ်ပင်အောင်ပဲနေရမယ်။ဒါတော့မြတ်စွာဘုရားပေးတဲ့ဒုက္ခမူလသေနာသနာနိဒာယဆိုတဲ့အကြောင်းနဲ့တော့ဒီသူเจ้าကတော့ကောက်နေသေးတာပဲလို့ဒီလိုအောင်းမရတယ်ဆိုတာ။အဲလမ်းလျှောက်ပြီးသွားတဲ့အခါကလည်းပဲဒီလိုပဲဟိုဘုရုံကမထေရီဟာကြီးတဏှာတဏှာအကုန်လုံးရှင်ရှင်လျှောက်ရတာပဲအဲသူသာသမောတော်ကနဲ့လာရပါသက်တာသေးတာအခုသလောက်လေးလျှောက်ရတာတော့ ndị dị ego yanamririlektụrobeeadnar ibi jụ a ya maa အပဇိမထေရီနောက်ပြီးတော့ရှင်ရတာမှုရှိတယ်မထေရီသွားသွားကြနောက်သင်လျော်တဲ့ချိန်ခါကာလကျမြတ်စွာဘုရားကိုယ်တော်တိုင်လည်းပဲကုရုဝေလာတော်ကိုကြွသွားတယ်မာရဏတိကနေပြီးတော့ဥရဝေလာတော်တယ်သွားတယ်ဆိုတော့မာရဏတိကနေပြီးတော့အရှိကိုသွားကောသလတိုင်းကောသလတိုင်းကနေပြီးတော့မှအရှိတောင်ကိုသွားတော့ဒီမှာဥရဝေလာတော်ရောက်မှာပါ အဲဒီလိုသွားတဲ့ခါကာလမှာသောတလာတိုင်းအနောက်ပိုင်းမှာပါသေးရကအခုတော့ပါဝေးရကလို့ဗမာသံမူရရှိတယ်နိုင်ငံသားသံမူရကပါသေးရကပါသေးရပါသေးရပါသေးရတိုင်းသောတလာတိုင်းတွေကပဲပါသေးရတိုင်းရမှာဘာဒဝဂီခေါ်တဲ့ညီနောင်သုံးညရှိတပင်းဒီကောသလမင်းကြီးနဲ့အဖတို့အမိွယ် ညီကိုတွေလို့ပြောတာပဲဟိုသုံးချိတ်အဲဒီသုံးချိတ်ကိုမြတ်စွာဘုရားကတရားဟောပြီးချုပ်ဖို့ရသူတို့နဲ့အချိန်ကြက်အောင်လို့ကြွတာကိုသူတို့သူတို့တော်စကားထွက်နေတဲ့အချိန်နဲ့မြတ်စွာဘုရားအဲဒီရောက်တဲ့အချိန်နဲ့ကြက်အောင်လို့အဲအချိန်ဆောင်မြတ်စွာဘုရားကြွတာအဲဒီမှာတခုသောတော့မှာသင်လျော်တဲ့သစ်ပင်တွင်အောင်မြတ်စွာဘုရားသတင်းသုံးပြီးတော့နေ ဒီကကာလမှာဘာဒဝဂိညီတော်၃ကြိတ်ကသူတို့တော်တဲ့လာပြီးတော့အပြောပါလက်လေကြတာပေါ့လေတော်တဲ့လာပြီးတော့သမင်းမိန်သားတို့ဘာလို့လောက်ကြမှာပေါ့သုံးစားပြောဝဲသားတွေဘာလို့လောက်ကြတယ်တူပါတယ်အဲဒါသူတို့အသီးသီးဘာသာရေးညီတော်၃၃ကြိတ်ဆိုတော့ကိုအဲ30 30မှာ 29ယောက်ကတော့သူတို့အိမ်တော်စုံလင်မဲ့တဲ့ဒုစရမမိခင်မောစုံလင်ရှိတယ်အဲတယောက်ကတော့ကိုအိမ်တော်မကြသေးတဲ့ပုဂ္ဂိုလ်ဆိုတော့ကိုအဲမျိုးသမီးတယောက်ကိုသူတို့အခါပေးပြီးတော့သူခေါ်လာကြတယ်တဲ့သူတို့တော့မှာအဲဒီမှာရောပါစတော့ပြီးတော့နေကြရင်းနဲ့မေးလျော့ပြီးတော့နေတဲ့အချိန်မှာခန္ဓာက အငှားခေါ်လာတဲ့အမျိုးသမီးကဒီဒီဥစ္စာဖိုးရနေကိုယူပြီးတော့ထွက်ပြေးလို့ဆိုတာကိုဆိုတာအဲကိုယူပြီးတော့လာထွက်ပြေးတော့အဲ့ဒါလိုက်ပြီးတော့ကြာကြတာလေဆိုတာဆက်ပြီးတော့ကြာကြခိုးပြီးတော့ထွက်ပြေးတော့ဒီမျိုးသမီးပဲသွားတော့ဆိုလိုက်ပြီးတော့ကြာကြတယ်ကြာရင်ကြာရင်လည်းမြတ်စွာဘုရားကြီးရောက်မြတ်စွာဘုရားလည်းသူတို့လာအောင်လို့သူတို့လာမယ်လမ်းကပဲကြာဒီကဒီလာမှာပဲဆိုအဲ့ဒီနေရာတွေစောင့်

မေးရှင်ပြဒီမှာမိမတယောက်လာတာကြောင့်တွေ့ဘူးလားဆိုတော့မေးသူတို့ကလောကကြီးဖြစ်တဲ့စကားကိုဒီမြတ်စွာဘုရားသွားမေးတယ်ဆိုတော့ခုကာလအမြင်နဲ့ကျင့်တော့တော်တော်ရိုင်းတဲ့လူတွေပဲလို့အောက်မေ့ကြပါလေလူကဒါပဲမဲ့လို့ဟိုတုန်းကသူတို့ကဘုရားမှလည်းမသိဘူးဘုရားဆိုတာပွင့်မကိုသိတာမဟုတ်သေးဘူးဒီလူတွေကမသိသေးဘူးသူကအဲဒီတော့မသိသေးတော့သူကသာမ ညာတစ်ပါးလောက်အနေနဲ့ရသေးဟိုတုန်းကရသေးတွေကတော့ရှိတာအဲ့ဒီရသေးညာတစ်ပါးအနေနဲ့သူတို့မွေးတာကိုဝင်ပြီးတော့မေရမြတ်စွာဘုရားအေးဘာဖြစ်လို့မင်းတို့မေးကြတယ်လဲတော့မေးတော့အာဒီလိုပဲညာတယ်တတိတော်တို့ကျွန်တော်တို့ပေါ့လေကျွန်တော်တို့ညီတော်သုံးညရှိတယ်တဲ့ဒီမှာတော်ရဲလာပြီးတော့ပျော်ဝဲစားပျော်လှိပြီးဒီကလည်းနေကြတာတဲ့ဒီမှာ အဲဒီလိုတော့သုံးကြီးတဲ့ကတယောက်ကသူကဟိုနဲ့အင်းအောင်မရှိသေးဘူးတဲ့အဲ့ဒါဟိုမျိုးသမီးတယောက်ကိုသူခိတ္တခေါ်လာတယ်ဒီဥစ္စာကဒီစည်းဥစ္စာတွေအဖိုးရပစ္စည်းတွေခိုးယူပြီးတိတိထွက်သွားလို့တဲ့ဒါဆိုကိုလိုလိုက်ကြံကြပဲပြောတော့ညစွာပြရတာမေးတယ်ဘယ်လိုလဲ မင်းသားတို့ပဲနဲ့တော့စဉ်းစားကြတာနဲ့ကိုကိုပြောက်နေကြလို့ရှိရင်ကိုကိုပြောက်နေတာကိုရှားတာနဲ့မျိုးသမီးတယောက်ပြောက်နေတာရှားတာနဲ့ဘယ်ဟာကပိုပြီးအရေးကြီးရောကျွန်တော်စဉ်းစားကြတာအဲတော့သူစဉ်းစားကြည့်တော့သူများပြောက်တာကိစ္စမျိုးကိုကိုပြောက်ရင်တော့သိရေးကြီးတာပဲဟုတ်လား အဲဘုရားကလည်းခါဆန်းဆန်းလေးပဲသူကမိကုန်းထုတ်တယ်သူကပုဂ္ဂိုလ်ပြောက်ပုဂ္ဂိုလ်ပြောက်လဲရှားဖို့ရကိုအရေးကြီးတာပဲသူများပြောက်တာကိစ္စမရှိဘူးအခုလူပြောက်တွေပါလေပြောက်လို့ရှိရင်လိုက်ကြကြတယ်ဘေးရန်တယ်ဖြစ်မစိုးလို့တခါလဲဘယ်လိုနေပါလိမ့်ဘယ်လိုဘေးရန်တယ်ရောက်မှာပါလိမ့်ဆိုကိုယ်နဲ့သက်တဲ့ပုဂ္ဂိုလ်ပြောက်လို့ရှိရင်အနာလိုက်ကြကြရတယ်ကိုယ်လည်းမချနိုင်လို့ရှိရင်ပြင်ပလိတွေပါလေတိုင်ပြီးတော့မကြားရတယ်သူက

ဒီမင်းသားတွေကလည်းပါရမီကရှိတော့သူစဉ်းစားမိတယ်อืมသူများပြောက်တာရှာတာတဲ့ဗျာတဲ့ကိုကိုပြောက်နေမယ်ဆိုရင်တော့ကိုကိုရှာတာပိုရေးကြီးမှာပါပဲတဲ့ကိုပြောတော့အေးဒါနဲ့မင်းတို့ဆင်းရအောင်တဲ့ဥစ္စာဗျာဆင်းရအောင်ငါအပြိုခေါ်မယ်တဲ့မင်းတို့ကိုပြောက်ကိုပြောက်ရှာတရားလေးငါဟောလိုက်အောင်ဆိုပြီးတော့ဗျာကပြောတော့ဒီမင်းသားတွေကလည်း တယ်သူထူးဆန်းဖြစ်ပြီးတော့နေတော့သူလည်းပါရမီရှိတဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူးလေထိုင်ပြီးတော့တရားနာကြ။ညစွာတရားကဟောတယ်။ပါရီဟောတယ်ဆိုဒီနေ့ကဟောတဲ့တရားတွေပါပဲဓမ္မကထာသီလကထာတွေဟောတယ်လို့ဆိုတယ်။သို့သော်လည်းသူတို့စတဲ့တရားအထူးတော့ရှိတော့ကျင်းမှာပေါ့ဒီမှာသင်္ဃာနာပြင်ထားလို့ဒီတရားတွေအနာကောင်းတဲ့တရားတွေပဲ။အဲဒီပါရဝဂိညီတော်သုံးကြီးကိုညစွာတရားကိုပြောက်ကိုပြောက်နေတာကိုကြာပုံတရားအနာကောင်းတဲ့တရားပဲသူက။အဲနောက်ဆုံး ဝိပဿနာတရားတွေကကိုရောက်ပြီးကိုရောက်ကြတဲ့တရားပါပဲကိုရောက်ကြနေတာဝိပဿနာတရားဝိပဿနာတရားကတော့ပဂရိပုပုဂ္ဂိုလ်တွေထင်မြင်နေတာကဒီဟာငါးကောင်းသူကောင်းတော်ကောင်းကြီးထင်နေတာကိုကိုလိုရှိတဲ့အတိုင်းသွားနိုင်တယ်စားနိုင်တယ်လုပ်ကိုင်နိုင်တယ်ကိုလိုတဲ့ကြီးနိုင်တယ်ဒီလိုထင်နေကြတာကိုသူကဒီလိုမှမဟုတ်ပဲကိုယ်ရဏရှိတဲ့တရားတွေကခဏမစက်ဖြစ်ပြနေတဲ့ယုံနာတရားတွေပဲအဲ့ဒါတွေဟာ ကိုယ်ဆိုပေမဲ့လို့တင်စားပြောတာမှန်ကတော့ကိုယ်တာနာရှိတဲ့ယုံနာတရားတွေဖြစ်ပြနေတာဒီအမှန်တိုင်းသိဘူးလားကွာအခုယောဂီပုဂ္ဂိုလ်တွေသွားကြောက်ပါစိတ်တိုင်းတည်းယုံနာနေရှိနေကြအဲဒီကိုယ်ယောဂီကြားနေတာပဲကြားနေတာကိုယ်တာနာကကိုယ်တာနာကဖြစ်ဖြစ်တဲ့တရားတွေအမှန်တိုင်းသိအောင်လို့ကြားနေတယ်ဟောဖြစ်ဖြစ်တဲ့တရားတွေတော့ကြားသိလာပြီနေသရူပနာတတွေထင်လာပြီဒါတွေထင်လာတော့သိလာတော့ကြားတော့ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တရားတွေ့သွားဟောကိုယ်ယောဂီနည်းနည်းတွေ့လာတယ် ဘာဒပါတိမဲနဲ့တွေ့တယ်ရာမိမဲနဲ့တွေ့တယ်နာမိမဲနဲ့တွေ့တယ်ရာထမဲနဲ့တွေ့တဲ့အခါကျတော့အကုန်လုံးတွေ့ရောမပြောက်တော့ဘူးဒီကောမပြောက်တော့ဘူးတခါတည်းကိုသိချရတယ်အဲဒါကြောင့်ကိုပြောက်ချတရားနာဆိုတရားကဒါနကထာကစပြီးတော့သင်တိုင်းဟောပါတယ်တဲ့သင်တိုင်းဟောလို့ဒါနကထာဟောသီလကထာဟောသီလအကြောင်းနတ်ပြည်အကြောင်းဟောကာမဂုဏ်တွေအပြစ်ကိုဟောကာမဂုဏ်တွေညင်သွားပုံကိုဟော ကာမဂုဏ်တွေကသုံးယောက်ချင်းအကျိုးရှိပုံတွေဟောဒါတော့သူတို့သူတို့သဘောပေါက်မှာကာမဂုဏ်နဲ့စပြီးတော့တော်ရန်လာပြီးတော့နေတော့ဒီမျိုးသမီးတယောက်ကြောက်တော့လိုက်ကြတော့သူတို့တော်ပန်းရောက်မယ်တော်ဒုက္ခရောက်တော့မယ်သူတို့တော်သဘောပေါက်လွယ်ပါလိမ့်မယ်တို့ကอืมတော်တော်မကောင်းဘူးဆိုတော့သဘောပေါက်ပေါက်တော့မှာပါတော့အဲ့ဒီကကာလမှာစိတ်တွေဖြူစင်တန်ရှင်းနေတဲ့အခါမှာကြီးညော်မရှိတဲ့အဝတ်ထဲမှာ ဆိုရည်ကလေးများထည့်လိုက်ရင်စွဲသွားတယ်လို့ပဲတဲ့မြတ်စွာဘုရားကအဲဒီတရားနာတဲ့ပုဂ္ဂိုလ်တွေရဲ့စိတ်စဉ်တွေလည်းသူကသိနေတာကိုမြတ်စွာဘုရားကဟောရင်ဟောရင်းနဲ့တခါတည်းအဲဒီပုဂ္ဂိုလ်တွေကစိတ်တွေဘယ်လောက်စင်ကြဲလာပြီဘယ်လောက်စင်ကြဲလာပြီဆိုတာသိတယ်။တင်းတော့သူ့အချိန်ကြတဲ့အခါမြတ်စွာဘုရားသစ္စာလေးပါးတရားဟောတော့ဒီနေ့ကမောခဲ့ပါလေ။အဲဒီသစ္စာလေးပါးတရားဟောတဲ့အခါကာလကျတော့ဒုက္ခသစ္စာဆင်းရဲတရားကြီးတွေပဲ မြင်နိုင်ကြတဲ့နာမည်စားတဲ့တွေ့ထီတဲ့ဓဝါ၆ပါးဖြစ်ပြနေတဲ့တရားတွေအကုန်လုံးဆင်းရဲကြီးရပါလားတော့ငါကောသူကောတော်ရောကြမိမတွေမှနဲ့ပြီးတော့ဖြစ်ပြနေတယ်ဆင်းရဲကြီးတယ်ပဲဘာမှကောင်းတဲ့တရားတွေမဟုတ်ဘူးဆိုတော့သဘောပေါက်ဒီဖြစ်ပြနေတာတွေကိုငါကောသူကောတော်ရောရောကြမိမတွေထင်ပြီးသာယာဖြစ်တဲ့သဘောကျနေတာကလည်းသမှုရသစ္စာဒါလေးကြည့်လို့တို့ထက်ကထက်ကကြည့်ဒီလိုဒုက္ခရောက်နေတာပဲသဘောပေါက်ဒီဖြစ်ပြနေတဲ့တရားတွေလုံးဝငြင်းတဲ့နိဗ္ဗာန်တရားအကောင်းဆုံးပဲဒီနိဗ္ဗာန်တရားရောက်အောင်လို့

ညာပြုကြတယ်သူကသောတာပန်ကလည်းပဲသောတာပန်ဆိုတော့ကိလေသာမကင်းသေးပါဘူးမကင်းသေးပေမဲ့လို့သူတို့လူလောကပြန်လည်ပြီးတော့ကာမဝါယုန်တွေကိုသုံးဆောင်ခံစားဖို့ရစိတ်မရှိတော့ဘူးသူတို့တခါလဲအဲဆက်လက်ပြီးတော့တရားထုတ်သွားတော့မယ်ကိလေသာကင်းခြင်းနဲ့တရားတခါလဲဆက်လက်ကြာသွားတော့မယ်ဆိုပြီးတော့မြတ်စွာဘုရားဓမ္မညာပြုဖို့ရခွင့်တောင်းကြခွင့်တောင်းတော့မြတ်စွာဘုရားအေးဒီကူခေါ်ပြီးတော့ညာပြုပြီးတော့ပြီးတယ် အဲဒါရဟန်း၃ချက်ခီးသွားရင်လာရင်ခီးလာကြမှမြတ်စွာဘုရားသာသနာပြုတယ်ရဟန်း၃ချက်ရသွားတာပေါ့လေဟိုကပထမအရထာတာက6ချက်နဲ့အခု3ချက်အဲ90တော့ရှိသွားပြီသာသနာမှာ90ရှိပြီဒါမှမဟုတ်ခုသုံးကြိတ်ကတော့ရဟနာတော့မဖြစ်သေးဘူးနောက်မှဖြစ်ဒီပုဂ္ဂိုလ်တွေဟာလည်းပဲဒီလိုလွယ်ကူကူနဲ့ တရားတွေရပြီးသိပြီးသွားတာဘာဘာကြောင့်လို့ဆိုရင်မဟာတုံဒီလောဝါဒတရားကိုကြားနာခဲ့ရလို့တဲ့ဒါလေးနဲ့နည်းနည်းမှတ်ဖို့ကောင်းပါတယ်တုံလောတုံဒီလောဝါဒဇတ်မှာဟောထားတယ်ပါရမီမျိုးစစ်ပြီးသားဆိုတာသူကလွယ်လွယ်လေးနဲ့လည်းသူကအကြောင်းညွှန်ပြစ်လာတာပဲအမင်းဝက်ဝက်ကဝက်ကဟောတဲ့တရားကိုကြားနာလာလို့တဲ့ မာတုံဒီလောဝါဒသမှာဟောတာအဲဒီတော့ကဒီဘာရဝဂိညီတော်သုံးကြိမ်အလောင်းဖြစ်တဲ့မျိုးပုံကိုယ်တွေကဒီတော့ကသူကသေးတော့သမားတွေဆိုတာကိုသူကသေးတော့ယူသမားတွေအဲဒီကာတော့ကမာရဏပင်မြို့အနီးမှာဒဂမကြီးတယောက်ရှိအဖွာကြီးပေါ့ ဘွားကြီးဆိုသိဟိုကြီးတော့ဟုတ်ဖို့မရပါဘူးတော်ရုံမဲ့နေပါလိမ့်မယ်သူသွားနိုင်လာနိုင်လုံနိုင်ကြနိုင်အဲဒါဒကမကြီးတယောက်ရှိအဲဒီဒကမကြီးကဝါတော်ကနေပြီးတော့ဝါတွေကောက်ပြီးတော့ပြန်လာဝါတွေကောက်ပြီးတော့တောင်းတဲ့ဝါတွေဆက်ဝါတော်ကြီးရွက်ပြီးတော့ပြန်လာတောင်ဝေးတစ်ချောင်းနဲ့တခါလဲတောက်တောက်တောက်တောက်နဲ့ထောက်ပြီးတခါလဲတော့ကနေပြီးပြန်လာတာ ပွားကြီးတယ်အခုလည်းတော့မှနေတဲ့ဒီဝါဝါတော်တွေပါလေလောက်ပဲနေတဲ့ဓမ္မကြီးတွေဒီလိုပါပဲလို့လားလိုပဲအဲသူသွားတဲ့လမ်းဘေးမှာဝက်မကြီးတကောင်ကလည်းဝက်ကလေးနှစ်ကောင်မွေးတာဝက်ကလေးနှစ်ကောင်ဝက်ကြီးလေးနှစ်ကောင်မွေးတယ်အဲသူကတောက်တောက်တောက်နဲ့ဒုဒ္ဒါနဲ့ထောက်လာတော့ဝမ်းမကြီးကကြောက်တာနဲ့ဘေးကိုကြောက်ပြီးတော့သွားတယ် သူကလာရင်လာရင်လည်းသူလမ်းတဲ့တယ်မှာဝက်ကလေးနှစ်ကောင်တွေ့တော့ဟာနေရကြတာပဲဝက်ကလေးနှစ်ကောင်ဒါငါသားလေးတွေပဲသူသားသမီးကလည်းမရှိတော့သားသမီးကလည်းလူချင်းမရပါရဲ့ဒီကွာကြီးကငါသားလေးတွေရတာပဲဆိုပြီးတော့ဝက်ကလေးတွေသူသဘောကျတယ်နဲ့တောင်းတဲ့ထဲပြီးယူလာတော့တောင်းတဲ့ထဲပြီးတော့ယူလာအိမ်ကြတော့လည်းသူကောင်းကောင်းမွေးထားတယ်အဲအကြီးငယ်နှစ်ကောင်မဟာတုံနီလာနဲ့သုလတုံနီလာဆိုတာ ဒုံနီလာဆိုတာနှုတ်ပြီးရှိတဲ့ဝက်ပါပဲနှုတ်ပြီးရှိတဲ့ဝက်ဒုံနီလာဝက်ပဲอืมမောင်ဝက်ကြီးမောင်ဝက်ငယ်လို့ခေါ်မှာပေါ့လေဝက်ကြီးနဲ့ဝက်ငယ်ဆိုတာဒီဥစ္စာဝက်လည်းဝက်ပဲကွာငါသူသားလေးတွေပဲဆိုပြီးသားကြီးသားငယ်လုပ်ပြီးတော့သူကမွေးတာကောင်းတပြေးပြေးနဲ့ဒီဝက်တွေကကြီးတာဝက်ဆိုတာသူကညာရင်တပြေးပြေးဝပြီးတော့ကြီးလာတာပဲဒီလာတော့သူများကနေပြီးတော့ ဝယ်သားသားတဲ့လူတွေကတခါလဲဝယ်လာပြီးတော့ဝယ်ကြတယ်မယ်ကြီးမယ်ကြီးဝယ်တွေရောင်းလာဟဲ့ငါမဟုတ်တာပဲငါသားတွေပဲရောင်းလို့ဖြစ်မလဲဒီဥစ္စာငါသားတွေပဲဒီဥစ္စာတွေမရောင်းနိုင်ဘူးွားကြသွားကြဆိုပြီးသူကမောင်းတော့အဲသူကပါအနေနဲ့သူကမျက်နှာလိုလိုလုပ်ပြီးတော့ထားတာအဲဒီလိုပြင်းပြီးတော့နေနောက်ဒီပြင်းလူတွေကလည်းဒီလိုပဲ ဝယ်နေဒီပါရောက်ပြီးတော့ဝယ်သားပါရောက်ပြီးတော့စီးပွားလုံးမဲ့ပုဂ္ဂိုလ်တွေဒါလားဝယ်ရမှာဟောဒီဥစ္စာဒီလိုလုပ်ကြတာပဲသူကဒါတော့သူစီသွားဝယ်လို့ချင်းဟဲ့ငါဒီအသားတွေငါအသားရောင်းလို့ဘယ်ဖြစ်မလဲဒီလိုမဟုတ်တာကမရောက်ဘူးသွားကြသွားကြနင်တို့ကသူကဝယ်ဒုက္ခတွေမွေးလာလူဒီဒီပဲဒါနဲ့တစ်ချိန်ကြတော့ကိုအဲဒီဗာရာဏသီမြို့မှာပွဲလမ်းတယ်ပဲဖြစ်ဝယ်လမ်းတယ်ပဲဖြစ်ဝယ်လမ်းတယ်ဖြစ်တဲ့ခါကျတော့ သေတော်ကျူးတွေကတခါသေရက်တွေတောက်ကြစားကြတော့ကြတော့ဟိုတုန်းကသားသားယုံတွေဘာတွေကလည်းသိမရှိသေးဘူးနဲ့တူပါတယ်လို့ဆိုတာအဲတော့သေရက်နဲ့တောက်ခွေအသားကလိုးလာဆိုတော့ကုံသွားရှိတာလေးကလည်းကုံသွားတော့လိုးလာတော့ဟေ့ဘယ်နဲ့လုပ်ကြမလဲကွာသေရက်နဲ့တောက်ကြတော့ဘယ်သူမရှိတော့ဘူးအသားကုံသွားဘယ်နဲ့လုပ်မလဲတဲ့မြန်တော့ဟာဟိုမှာ အဖွားကြီးတယောက်ရှိတယ်သူမှသားဆိုပြီးဝက်နှစ်ကောင်မွေးတာအဲ့ဒီသွားပြီးတော့သူဝယ်ရတယ်ဆိုပြီးတော့ဟိုတိုင်ပင်ပြီးတော့ဝယ်တယ်တော်ကြီးတော်ကြီးဝယ်တကောင်ကိုရောင်းပါဟောပြောဟဲ့ဘယ်ရောင်းရမလဲငါဒီကသားတွေပဲငါသားတွေနင်တို့ရောင်းလို့မရှိဘူးဆိုပြီးတော့ပြောငါနဲ့ဟိုလူတွေကလည်းအကျက်အကျက်သမားတွေဟာငါသမားတွေဆိုတော့မရမကသူတို့ပြောဆိုနေတယ် ပြောရင်ပြောရင်လည်းကြာတော့မဖြစ်ပါဘူးဆိုပြီးတော့အမေကြီးဒီချော်ကြီးလေးတောက်လိုက်သမ်းပါဦးအရက်တွေတိုက်တာဘူးအရက်တွေတိုက်တော့ဒီမှာကြီးကလည်းပဲရိုးရိုးကိုတောက်မှတူပါတယ်အဲရိုးရိုးရိုးရိုးကိုသူကတောက်တာပေါ့လေတောက်လိုက်တော့ရက်ဆိုမူးတာကိုမူးလာတော့တယ်ပြီးမစင်ကျင်တော့ဘူးပေါ့မူးပြီးဆိုမှတော့သူကအဲဒီတော့မှမေကြီးဝက်ဆိုတာပဲသားဝက်မလဲဝက်ဟာဝက်ပေါ့လူမမဟုတ်ပဲနဲ့ကဲကျွန်တော်တို့ဝက်တကောင်တော့ပြီးပါဟောဒီမှာပိုက်ဆံယူ ဆိုတော့ဒါတော့အရက်ကလည်းမူးနေတော့ခုနကအစအသားစိတ်တွေနည်းနည်းပျောက်သွားတယ်မဟုတ်ဘူးဒကမကြီးကဘဝကြီးကအေးဘယ်လိုဆိုရင်လဲမင်းတို့ငါမဟာတုံနိလအကြီးကောင်တော့မင်းတို့ငါသားကြီးတော့မပေးနိုင်ဘူးမင်းတို့သားငယ်ပဲမင်းတို့ယူကြပြီတော့သူကဝိဇ္ဇာယူပြီးတော့သားငယ်ပဲရောအရက်ကမူးနေတယ်ဟုတ်ဘူးအရက်ဆိုတာသိုးတယ်လို့ဆွေပါမျိုးမှသိပြီလားမဟုတ်ဘူးသာသမီမှမသိဘူးဘာမှမသိဘူးလားပြတ်တတ်တယ် အဲဒီတော့အဲဇာမေးပြီးတော့ရောင်းဝယ်တဲ့သွားတဲ့သွားတဲ့ခါကာလမှာဒီဒီတော့ကျူးတွေကပြောကြမယ်ကြီးမယ်ကြီးဟိုရင်သုလတုံလီလာဝက်ငယ်ကိုကဲကဲခေါ်ပေးပါဦးခေါ်ပေးပါဦးဟဲ့တရင်ခေါ်လို့မရဘူးသူတို့အစာကျွေးကြကြည့်မှငါလည်းအစာလည်းမရှိဘူးဟာကိစ္စမရှိကျွန်တော်တို့အစာကြခဲ့မယ်ဆိုပြီးတော့ဈေးထဲသွားပြီးတော့သမင်းတို့ဝယ်လာသမင်းတို့ဝယ်လာပြီးတော့ဒီမှာ ဝက်ဝက်စက်ွက်ထဲထည့်ပြီးတော့အဲမယ်ကြီးကနေပြီးတော့ခေါ်တာကသုလတုံပြီလားလာလာလာသမင်းစားလဲငါသားသမင်းစားလဲပါကောအဲတော့မဟာတုံပြီလားကစဉ်းစားတယ်ခါတိုင်းခါတိုင်းဆိုလို့ရှိရင်တို့အမေဟာငါ့ကိုခေါ်တာပဲသုလတုံပြီလားမခေါ်ဘူးဒီကနေ့ထူးထူးဆန်းဆန်းသုလတုံပြီလားခေါ်တယ် အကြောင်းတော့တစ်ခုခုတော့ဖြစ်ပြီဒါဘေးရန်တွေတော့ရောက်လာမဟာတုံသီလဆိုတဲ့အကိုဖြစ်တဲ့ဝက်ကသူကဖရာလောင်းလို့သူကဖရာလောင်းဆိုတော့သူကပညာရှိအဲဘေးရန်တွေတော့ရောက်လာအဲသူလတုံသီလမင်းခေါ်တယ်မင်းကဲထွက်ကြည့်စမ်းမအောင်ထွက်ကြည့်စမ်းမအောင်ခြုံထဲကနေပြီးတော့ထွက်ပြီးတော့ကြည့်တော့အခြေအနေကိုမြင်ရတာကိုမြင်ရတော့သူကပြောတယ် ပြန်ပြီးတော့ဝင်လာတယ်ပြန်ပြီးတော့ဝင်လာကြောက်ကြလုံးလို့တကားတယ်ပြီးတော့မှာပါပဲတို့တော့ဒီကနေ့တော့ပြီးတော့မှာကြောက်ကြလုံးတကားတယ်သူလိမ့်ပြီးတော့လေဒီဘာဘာဘာဖြစ်တော့ဟိုကအဲသူအကိုဝယ်ကြည့်ရမေးတယ်ဘာဖြစ်တော့အာအခုတို့မေကြီးလည်းပဲဟိုမှာသခွက်နားမှာသူရနေတာပဲတဲ့ စကွယ်ထဲမှာလည်းခါတိုင်းတော့မဟုတ်ဘူးတဲ့ခါတိုင်းဆိုလို့ချင်းတို့သမင်းကြံတို့သမင်းကျိုးတို့ပါဒီလိုဟာကျွေးတာလေခဏသမင်းนี่လတ်လတ်သက်သက်ကြီးတဲ့ဟိုမှာအပြည့်ကြီးတဲ့ကျွေးတာဟွန်းပြီးတော့ဒါလည်းမကသေးဘူးတဲ့ဟိုမှာလူတွေလည်းတော်တော်များတယ်တဲ့ကျိုးတွေပါတွေနဲ့ရှိရတယ်သုသာဒါတွေဒီကနေ့တော့တို့တော့သေတော့မှာပဲဆိုပြီးတော့ဒါလည်းဒိဋ္ဌာပဲမလို့ပြီးတယ်သူကသေရမှကြာပြီးတယ်တချို့ခုခဏခဏပါသတင်းစာထဲမှာကျိုးနွားကြီးတွေသာသာရုံဆွဲသွားလာမှတခါတည်း ဆွဲမရတော့ဘာလို့ဒီဥစ္စာတွေရသူသိသူတို့သိတယ်သူအဲလိုပြောတော့မဟာဒုံနီလာကသူသုလဒုံနီလာကိုတရားဟောတာကိုအဲဒီတရားဟောတယ်အဲဒီတရားနာတယ်တရားဒီတရားလည်းပဲသိပြီးတော့ခုကာလတရားမျိုးတွေနဲ့ဆိုရင်ပုံမဲ့กว่าပါတယ်တော်ယုံမှာပဲသူကအဲဒီတရားကိုနာရတယ်အဲ မာတုံနီလာကိုသေသေးဆိုတာမကြောက်ဖို့ဒီနေ့ကြလို့ရှိရင်သေရမှာကြီးတယ်ပဲတဲ့ဒီတိုင်းနေလဲသေရမှာပဲဒီတိုင်းနေဘယ်သူမှမတတ်ဘူးဆိုလဲဒီနေ့ကြအသက်တန်းဆုံးသေကြတာပဲပြီးတော့ကိုဝက်ဆိုတာတဲ့သူအမျိုးကလူတွေကကျွေးမွေးထားတယ်ဆိုတာဒီနေ့ကြလို့ရှိရင်ဒီဟာသတ်ပြီးတကလား အသာစားဝယ်တို့မွေးထားတာပဲတဲ့ဆိုတော့သူကျွေးမွေးထားတာတို့တတိကျပေးရမှာပဲအဲဒါကြောင့်သူလာတုံဒီလာမင်းကြောက်လာမနေနဲ့တော့ဆိုတဲ့အနေမျိုးနဲ့သူကတရားဟောတာပေါ့ဟောတာဟာရတံအကတမသုလတုံနီလသုလတုံနီလအကရမံညွန်

သိခြင်းတရားဆိုတာအမြဲတယ်တဲ့မသိတဲ့တရားမသိတဲ့ပုဂ္ဂိုလ်ရလည်းမရှိတဲ့နေ့ကျသိရမှာကြီးတယ်ပဲပြီးတော့ကျွညုံကင်းတဲ့တန်ရှင်းကြည်လင်တဲ့ဒီအိမ်တွင်ကိုဆင်းပြီးတော့မိမိမှာရှိတဲ့ချွေးအငြိကြေးခြင်းညောတွေကိုသုတ်သင်ဆေးကြောလိုက်ပါတော့ဘုရားကတရားဟောတာဒါတော့ အခုလူတွေအနေနဲ့စဉ်းစားကြကြည့်တာပေါ့လေဝက်ဆိုတာဘယ်တော့မှစကားပြောတာမဟုတ်ဝက်ဆိုဟူးဟူးကြီးကြကြည့်တာပဲနေတော့ဘယ်နဲ့လို့ခေါ်ပါလိမ့်လို့စဉ်းစားကြရအောင်ဒါပေမဲ့လို့သူကတစ်ခါတလေကျတော့ပုဂ္ဂိုလ်ကထူးတာတွေရှိတယ်ပုဂ္ဂိုလ်ကထူးတာတွေရှိတယ်ကိုကတော့ဘုရားအလောင်းကဝက်ဖြစ်ပြီးတော့နေတော့အဲ့ဒီဘဝကသူကထူးတဲ့ဘဝဆိုတော့အတရားတော့ပြောနေတာရှိတာပါပဲသူပြောနေတာရှိတာပဲခုကလာလည်းတစ်ခါပြန် နွားကသူကစကားတစ်လုံးတစ်လေပြောနေတာတွေရှိတယ်။ကြီးတွေကစကားပြောနေတာတွေရှိတယ်သူကစကားပြန်သူဆန်းဆန်းတူတလေရရှိတယ်။ဒါကနှစ်ပေါင်းသသိန်းလောက်နှစ်ပေါင်းသန်းလောက်ဒီလိုကြာမှတူတလေတစ်ခါတလေပေါ်တာကိုအဲနေတိုင်းနေတိုင်းရတိုင်းရတိုင်းပေါ်နေတာမဟုတ်ဘူးဒီနေ့ဒီညဒီနေ့ရရမှထူးတဲ့ပုဂ္ဂိုလ်တူတလေလေးပေါ်တာဒီတော့ဒီတော့ကဘုရားအလုံးမှလည်းဖြစ်ပြီးတော့နေတော့အကြောင်းအားတွေတော့သူပါမီကုသိုလ်တွေရှိတော့သူ ဒါစကားပြောနိုင်တဲ့ဘဝဖြစ်ပြီးတော့နေတယ်သူအဲဒီတရားတွေကိုသဘောနိုင်မှာပဲလူတွေနားလဲပဲတရားတွေဖြစ်နေတယ်သူကပါရမီတွေဆင်ញင်တယ်တဲ့ပါရမီဆင်ញင်ပြီးတကလားမေတ္တာတရားတွေလည်းပဲအလုံးပွားများတယ်တဲ့တရားလုံးကပွားများပြီးတော့မှအတော်ရည်ချမ်းသာပါပြီဆိုတဲ့မေတ္တာစိတ်ဓာတ်ကိုဖြည့်ကျူးပြီးတော့မှသူသူညီဝက်ကိုသူကဩဝါဒတရားဟောကြားတာလို့

ဈေးညော်ဒီဟူသောညစ်ကြေးကိုပါဝါပဝါရသုတ်သင်ဆေးကြောလိုက်ပါလောနဝံဝိလာနဝံအသစ်ဖြစ်သောကုလေပနံနဂါပြောင်းကိုဝိလေအာကနာဟိ လူလိမ့်လိုက်ပါတော့ရတခြင်းအသစ်ဖြစ်တော်နေသာဤခန္ဓာအနာမိကရာစီပြန်တခါမြာနာသိသတိမပြမစဲသမှုရဲမှုရနေ၏ဒါဝိလေပနံထိုဒါဝိလေပနံထိုသောသောနရာထိုသောသောနရာပြောင်းကိုကနာဤလူလိမ့်လိုက်ပါတော့အဲ့တော့ မနာမွေးတဲ့နရာဆိုတာရှိတယ်တဲ့ဒီနရာကဘယ်တော့မှအမွေးနာမပြည့်ပြည့်ဘူးတဲ့အဲဒီမှာဘယ်တော့မှအမွေးနာမပြည့်ပြည့်တဲ့အမွေးနာနရာလေးကိုလည်းမင်းလိမ့်မေတော့လို့ဟောရတရားဟောတာအဲဒီလိုတရားဟောတယ်ဆိုရင်မြတ်စွာဘုရားကြီးမြတ်စွာဘုရားအလောင်းတော်ရဲ့ပါရမီ အစွမ်းအာနုဘောကြောင့်ပေါ့လေမေတ္တာဓာတ်တို့ပါရမီတို့အစွမ်းအာနုဘောကြောင့်လူတွေကလည်းသူဒီဇာစကားတွေကြားတယ်ကျမ်းစာတွေဆိုထားတာကတော့ပါရမီမြို့တစ်မြို့လုံးကြားတယ်ဆိုတာကိုဘုရားကပြောနေတယ်ဘုရုံကအမှန်ချက်သက်တော်မရှိဘူးလို့ဆိုတာဒီလိုကြားနေသူပါရမီကုသိုလ်ဘုရားလောင်းဤပါရမီကုသိုလ်အားလျော်တာတစ်ခါတည်းထူးဆန်းဆန်းဖြစ်တာပေါ့လေကြားတယ်လူတွေကကြားတော့လာပြီးတော့နာကြချုံနေပါလေရှင်းကြ

ညွန်မရှိတဲ့ညွန်နေကင်းတဲ့ဒီအိုင်ကြီးဆိုတာညွန်ဆိုတာကဘာလဲဒီအိုင်ကြီးကဘာလဲဒီအိုင်ကြီးတဲ့ဆင်းတာကဘယ်လိုဆင်းရမှာတော့ရေညစ်ကြီးတွေဆိုတာကဘာတွေတော့ဘယ်လိုသိကြရမှာတော့နောက်ပြီးတော့အနမပြေနိုင်တဲ့နဂါဆိုတာကဘယ်ဟာတော့ဘယ်လိုလူလင်းရမှာတော့ဒါတွေစဉ်းစားကြရတယ်လို့ဆိုတာအဲဒါတွေကဘုရားလောက်မဟာဒုံလီလောမဟာဒုံလီလောဆိုတဲ့ ဝယ်ကြီးကနေပြီးတော့သူ့ညီသူလာတုံလေးလာတော့ဟောကြပြီးတော့ထားတယ်ကဲဒါလေးကိုပါဠိတော်တွေဆိုနေတော့နည်းနည်းမလေးပြီးတော့ဗမာလိုဆောင်းမှုလည်းနည်းနည်းဆိုကြအောင်ဆိုတယ်ဆောင်းမှုလည်းတည်းဆိုကြမပြင်းရွှွညုံပြင်းပြင်းရေးအိုင်တွင်သက်ဆင်းရေးညောသုတ်ပင်ပါတဲ့ကဲဆိုရွှွညုံကင်းရှင်ဘုရားရှင်ရေးအိုင်တွင်ရေးအိုင်တွင် သက်စင်ခြင်းညောသုတ်သင်သာသက်စင်ခြင်းညောသုတ်သင်သာကျွညွန်ကင်းစင်ကျွညွန်ကင်းစင်ဒီအိုင်တွင် ဒီတိုင်းပင်ပဲစင်ကြီးညောသုတ်ပင်မှာပဲစင်ကြီးညောသုတ်ပင်မှာကျွညွန်ကင်းရှင်ကျွညွန်ကင်းရှင်ဒီအိုင်တွင်ဒီအိုင်တွင်ပဲစင်ကြီးညောသုတ်ပင်မှာပဲစင်ကြီးညောသုတ်ပင်မှာအဲနေုံတုံဆိုဆိုလို့ရမှာမဟုတ်သေးဘူးသူကဘောနည်းနည်းဆိုရခဲ့တယ်ကိုယ့်အကောယ်တတိပြုဆိုနေတာမှားပါမလို့ကျွညွန်ကင်းရှင်ကျွညွန်မရှိတဲ့ ရေးအိုင်တွင်ရေးအိုင်တွင်မှာပြည့်ညွန်ခဲ့သက်ဆင်းပြီးတော့ရေးညော်တွေကိုသုတ်တင်လိုက်ပါနားတယ်ကျွညွန်ကင်းရှင်သုတ်ညွန်ကင်းရှင်ရေးအိုင်တွင်ရေးအိုင်တွင်သက်ဆင်းရေးညော်သုတ်တင်ပါသက်ဆင်းရေးညော်သုတ်တင်ပါကဲဆိုတော့မှကြားလောက်ပါသုတ်ညွန်ကင်းရှင်ရေးအိုင်ရေးအိုင်တွင်သက်ဆင်းရေးညော်သုတ်တင်ပါ Thank you. ရင်တွင်ကိုသက်ဆင်းပြီးတော့ ရင်းညော်တွေကိုသုတ်သင်လိုက်ပါလို့သူကြီးကိုဩဝါဒပေးတယ်အသင့်နသာမွေကြိမ်စွာကိုမှလူလိမ့်ပေးလိုက်ပါတဲ့ အသင့်နသာနသာအသင့်ကိုအသင့်နသာအသင့်နသာမွေးကြိုင်စွာမွေးကြိုင်စွာကိုမာလူလိမ့်ပေးလိုက်ပါကိုမာလူလိမ့်ပေးလိုက်ပါအသင့်နသာအသင့်နသာမွေးကြိုင်စွာမွေးကြိုင်စွာကိုမာလူလိမ့်ပေးလိုက်ပါကိုမာလူလိမ့်ပေးလိုက်ပါအသင့်န မွေကြိုင်စွာဘုမာလူလိမ့်ပေးလိုက်ပါဘုမာလူလိမ့်ပေးလိုက်ပါအပြည့်စကားမွေကြိုင်စွာဘုမာလူလိမ့်ပေးလိုက်ပါအပြည့်စကားမွေကြိုင်စွာဘုမာလူလိမ့်ပေးလိုက်ပါအပြည့်စကားမွေကြိုင်စွာ လိုက်ပါငါသာအစ်မွေးကြိုင်တယ်တဲ့ဒီမွေးနာဘယ်တော့မှမပြေဘူးတဲ့သူလောကမှာရှိတဲ့မွေးနာတွေကတော့ကြပြေသွားတာပါပဲကြောက်မကြပါဘူးသူကနာယီပိုင်းတော့နာယီပိုင်းတော့ခံပါပါတနေ့လုံးတော့မခံပါဘူးနဲ့ဒီပါသလိမ့်တော့ကြလို့ရှိရင်ဒါတွေချွေးတွေပါတွေနဲ့ပြီးပြီးတော့ကြတော့ပြည့်ပြည့်သွားတာပါပဲအဲဒီနသာအစ်ကတော့ အမွေးနာဟာဘယ်တော့မှမပြေဘူးတဲ့သင်္နသာမွေးခြင်းစွာကိုမာလူလိမ့်ပေးလိုက်ပါလို့ဆိုတော့သူလာတုံနေတာအစဉ်းစားတို့ဝက်အမျိုးတွေမှာမိဘဘိုးဘွားအစဉ်ဆက်ဘယ်တော့မှရေစင်းချိုးပြီးတော့ကိုကျင်းညော်တွေတန်ရှင်းစင်ကြအောင်လုပ်ရတယ်ထုံးသားစင်လာမရှိဘူးညညော်တွေတန်ရှင်းအောင်လုပ်တယ်ထုံးသားစင်လာမရှိဘူးပြီးတော့ ငါ့ကိုပြောတာဘာပြောတာပါလိမ့်သူဟိုမှာဆိုတဲ့ဒုက္ခတွေရောက်နေရတဲ့အပြင်ဘာလို့ပြောပါလိမ့်မလဲကျွညုံကင်းတဲ့ဗန်းရှင်းစင်ကြဲနေတဲ့ရေအိမ်ဆိုတာကဘာပါလဲရေအိမ်နဲ့ဆင်းပြီးတော့ဂျင်းညော်ညည်ကြီးတွေကိုသုတ်သင်ရမယ်ဆိုရင်အဲဒီဂျင်းညော်ညည်ကြီးတွေကဘယ်ဟာပါလဲဘယ်လိုသုတ်သင်ရမှာပါလဲသူကမေးတယ်နောက်ပြီးတော့ငါတို့ ဘိုးဘအစဉ်ဆက်ဝဲမြို့မှာမွေးကြိမ်တဲ့နေသားကိုလင်းရတယ်ဆိုတာထုံးတာမရှိဘူးတဲ့ပြီးတော့ဒီနေသားကလည်းဘယ်တော့မှလည်းအနားမပြေဘူးလို့ဆိုတဲ့အဲဒီလိုနေသားကဘယ်လိုနေသားပါလဲဘယ်လိုလင်းကျင်ရမှာပါလဲလို့သူကမေးကုန်မေးမေးကုန်မေးတော့ဘုရားလုံးကမဟာဒုံနီလာကနေပြီးတော့ဖြေကြပါတယ်တရားဓမ္မောရဟတော

နောက်ပြီးတော့ဗောဓိပက္ခိယတရားနိဗ္ဗာန်တရားတဲ့အဲ့ဒီတရားတွေကဒါတွေဟာချွညုံကင်းတဲ့ပန်ရှင်းစင်ကြယ်တဲ့ရည်အညီဆိုရတယ်တဲ့ရည်အညီဆိုတာကြားမဟုတ်ဘူးအဲ့ဒီသီလတရားတွေပฏิပတ်တရားတွေဗောဓိပက္ခိယတရားတွေနိဗ္ဗာန်တရားပဲတဲ့ဒီတရားဟာရည်အညီပဲ အဲဒီအင်းကြီးအင်းကြီးဆင်းရမှာတဲ့မဲ့ပြရမှာကြောက်လို့ရှိရင်ဒီအင်းကြီးဆင်းပြီတော့ကျေဥစွာတန်နိုင်ညာသီလဆင်ကြအောင်ကျင့်ရမယ်ပေါ့သီလဒီဥစွာကြီးကငါးပါးသီလကျင့်ရမယ်ငါးပါးသီလမလုံးကျုံလို့ပယ်လေးပါးတွေကြာနေတာကိုအဲလေးပါးကြာတယ်သိနေမစီပဲနဲ့တနည်းနည်းနဲ့သိရတယ်ဆိုတာတွေအသက်တူရတယ်ဆိုတာတွေငါးပါးသီလမပြည့်စုံလို့ ငါးပါးသီလပြည့်စုံနေလို့ရှိရင်အဲ့ဒီလိုဘာမှဖြစ်စရာမရှိဘူးလို့သာအဲဒါငါးပါးသီလတွေဟူသောရည်အိုင်ထဲမှာသင်ပါတဲ့ငါးပါးသီလဟာကျွညွန်ညစ်ကြေးကင်းတဲ့ပတ်စင်းကြည်လင်တဲ့ရည်အိုင်ကြီးပါပဲမိမိလည်းပဲအသက်မသေးခြင်းမူဆင်းရဲဒုက္ခမတွေ့ခြင်းမူသံသာခြင်းလည်း သတ္တဝါတွေအများလည်းပဲဒီလိုပဲအသက်မသေးခြင်းဘူးဆင်းရဲမတွေ့ခြင်းဘူးအသက်ရှိခြင်းနဲ့ချမ်းသာခြင်းနဲ့ဒါတော့မိမိလိုချမ်းသာခြင်းတဲ့ပုဂ္ဂိုလ်တွေသူတို့လည်းချမ်းသာကြပါစေဆိုပြီးတော့ကိုရင်းစာတရားနဲ့သူတော်ဘာတွေကမသတ်ပြမညှင်းဆဲပဲနဲ့ကျင့်ပါတဲ့ဒါကျွညွညည်ကြီးကင်းနေတဲ့သီလတည်းဟူသောကြီးအဲကြီးတဲ့ဆင်းတာပဲ။ဘာချင်းစင်ကြဲတဲ့ကြီးအဲကြီးပဲ။ဒါသီလကိုနောက်သီလပြီးတဲ့အခါ သမထအကျင့်ပြိပါဘူးမထအကျင့်ပြိပါတွေကျင့်တဲ့အခါလဲဒီတိုင်းနေမယ်ဆိုလို့ရှိရင်စိတ်တရားဟိုသွားပြီးသွားနဲ့လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်သူများရဲ့အကျိုးမဲ့ဖြစ်အောင်မကောင်းတာတွေလည်းကြံလိုက်မျိုးကြံနေတာပဲအဲဒီတော့ကြံတဲ့စိတ်တွေမဖြစ်ရအောင်လို့သမထအာယုံတဲ့တစ်ခုတည်းပဲစိတ်တဲ့ဆွဲပြီးအဲဒီအာယုံမှာစိတ်ကလေးနှလုံးသွင်းပြီးတော့နေတော့စိတ်ရတဲ့ခါတည်းတန်ရှင်းကြည်လင်းနေတာပါဒါလိုက် မထရေအိမ်ထဲမှာသူဆင်းပြီးကြတာနေတာကြည်လဲနေတာပဲဒါကဝိပဿနာဘာဝနာတရားတွေပွားများလာ၏ဗောဓိကကိယတရားတွေပေါ့အခုသတိထား၄ပါးတွေဟောပွားများနေကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းအမှားရရတယ်ဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းမှားရတယ်စိတ်တွေဖြစ်တိုင်းဖြစ်တိုင်းမှားရတယ်သဘောတရားတွေဖြစ်တိုင်းဖြစ်တိုင်းမှားရတယ်သွားကြောက်ပါကဖြစ်တိုင်းဖြစ်တိုင်းတရားတွေကိုအများရနောက်ကသတိနဲ့မှားရပြီးတော့လိုက်နေတာ

အဲမှတ်မိတဲ့အာယုံရှုမိတဲ့အာယုံလေးသူ့စိတ်တည်ကြည်သွားတဲ့ဟာကသမာဓိတွေသမာဓိတွေညာရှုမိတဲ့အာယုံလေးတွေပိုင်းပိုင်းခြားခြားသိသွားတယ်ဖောင်းလာလေးမှရင်ဖောင်းတဲ့ယူတဲ့ဘောလေးအာယုံကိုမသိတာဘူးမှတ်သိတဲ့စိတ်နာလေးအာယုံကိုသိတာဒါပဲရှိတယ်ဖောင်းတဲ့ခိုက်တာဘိန်းတဲ့ခိုက်တာလည်းဒီလိုပဲဘိန်းတဲ့သဘောလေးယူတဲ့ဘောလေးအာယုံမသိတာဘူးမှတ်သိတဲ့သဘောလေးနာတဲ့ဘောလေးအာယုံကိုသိတာ အဲသိစရာအာယုံယုံနဲ့ပြီးရတဲ့စိဏ္ဏတရားလေးဒါလေးနဲ့ကိုယ်လည်းတွဲတွဲဖြစ်နေတယ်ဆိုတာပြီးတော့ကျွင်းကျွင်းသဘောကျပြီးပြီးတယ်။ဒါတင်းကြီးတွေပဲနောက်ပြီးတော့ဒီတရားတွေကလည်းပဲမှားရင်မှားရင်လည်းပဲဖောင်းတယ်ဆိုရင်ဖြစ်ပြီးပြောက်သွားပိန်တယ်ဆိုရင်ဖြစ်ပြီးပြောက်သွားမှားရတဲ့အာယုံမှားတည်တဲ့စေရောတခါတည်းသူခိုက်တာနဲ့သူဖြစ်ပြောက်သွားဖြစ်ပြောက်သွားမမြဲတဲ့တရားတွေပဲဆိုတော့ကိုယ်ပိုင်နဲ့ရှင်းပြီးပြီလား။တင်းကြီးတွေပဲအဲဒီတော့သူတိုင်းမှတိုင်း

အဲလုံးဝပြုပြီးတော့နေတာကဝိရိယသာမို့ရှင်ပဲအဲပြီးတော့အခါတရားမှာရွှေရမရင်းနဲ့နှစ်သိမ့်အာရမှုတွေဖြစ်ကြသည်နေချိုးချင်းချင်းထားလို့တခါတည်းကိုယ်ထဲမှာသူမျိုးတင်ကြီးပြီးတော့ကောင်းသွားတာဗိဓိတံမို့ရှင်အခုလိုတရားနာရင်လည်းဖြစ်ပါတယ်တရားနာရင်လည်းတရားသာလေးတွေကြားတာနဲ့ကိုယ်ထဲမှာတခါတည်းအကျိုးပြင်းပြင်းစိတ်ပြီးတော့ကလာကောင်းကောင်းသွားတာတွေရှိပါတယ်ဗိဓိတံမို့ရှင်ကိုယ်ရဲ့စိတ်တွေငြိမ်အေးပြီးတော့နေတာပါဒရိတံမို့ရှင် ပြီးတော့ရှုမှတ်မိတဲ့အာယုံလေးစိတ်တည်တံ့သောတာသမာဓိတံကိုအထူးကြောင့်ကြောင့်တဘာမဆိုင်ပဲနဲ့ရှုမှတ်မှုလေးတွေဖြစ်နေတာကဒါအမှတ်ကောင်းနေတဲ့ကံမှာဖြစ်တယ်ဥပိ္ပခာတံမိုးနေညအဲဒီတော့ဘုဇင်ကောင်ဓမ္မတရားတွေလည်းရှုရင်းမှရင်ပွားများနေတာဒါတန်ရှင်းကြည်နေတဲ့ကြီးအိုင်နဲ့ကြောင့်နောက်မဲခင်7ပါးတရားတဲ့မဲခင်7ပါးတရားအဲမဲခင်7ပါးတရားကတော့ ရှုမှမိအကြောင်းညာစိုက်ပြီးပြင်းနေတာပမာဝါယမမဲ့ခင်ရှုမှမိတာကပမာသတိမှမိတဲ့အာယုံစုစိုက်ပြီးကြီးသွားတာကပမာသမာဓိသမာဓိမဲ့ခင်ကသုံးပါအဲ့ဒီမှမိတဲ့အာယုံမှာစိတ်ကလေးဥဒ္ဒတိတဲ့သွားတာကပမာသင်္ကပ္ပမှမိတဲ့အာယုံနဲ့ဗမေကျတိတာသမာဓိတိသမာဓိတိသမာသင်္ကပ္ပဉာဏ်မဲ့ခင်ကနှစ်ပါးမတိုင်းမတိုင်းသာဖြစ် အဲသီလကတော့သောတော်ဘိန်းကလည်းစင်ကြဲနေတော့သမာဝဇ္ဇသမာကမ္မန္တသမာဇီဝကလည်းချွေးချွေးတိုင်းသာပြည့်စုံတယ်ဒါတော့တရားမဂ္ဂင်7ပါးတရားမှန်ရင်မှန်ရင်သာပြည့်စုံနေတာကအဲကြီးညော်ညင်ပြည့်ကင်းစင်တဲ့ဒီအိမ်ထဲရောက်နေတာပါပဲတဲ့တခါမှလိုက်တခါရောက်တခါမှလိုက်တခါရောက်ဒီလိုရောက်အဲဒီလိုရောက်နေရတာနောက်ဆုံးကျတော့ဖြစ်ဖြစ်ပြုံးတာနဲ့လုံးဝကြီးနဲ့နိဗ္ဗာန်ဆိုတာတွေ့သွားအဲဒီကျတော့နိဗ္ဗာန်ဒီကူတော့ အမနာသာချင်းစင်ကြဲတဲ့ဒီအညီဘောအဲ့ဒီရောက်မှာကိုဒီရောက်သွားတဲ့ဒီရောက်မှပဲပူချင်းနာချင်းသိချင်းနေခင်းမယ်တမယဝဆင်းရဲဒီကြမှာခင်းမယ်ဒါကြောင့်မို့ဓမ္မောရဟတောအဟံဓမ္မောရဟတောအကဓမ္မောဓမ္မောသီလသာနိဗ္ဗာန်ဆုံးရှိသောတရားအပေါင်းကိုအကဓမ္မော

ချွေချင်းညောညီကြီးတွေပဲတော်တော်ကြီးကတော့စိတ်ထဲရင်မကောင်းအောင်ကြံစီတဲ့ကောင်းမှုတွေရှိတယ်နှုတ်ကနေပြီးတော့သူများအကျိုးမဲ့ပြန်ပြောတဲ့အခါကာလမှာဝစီကမကောင်းမှုတွေရှိကိုကနေပြီးတော့ကိုပြင်အားထုတ်ပြီးသူတစ်ပါးတွေအကျိုးမဲ့ပြအောင်လို့ပြုလုပ်တဲ့အခါကာလကာယကမကောင်းမှုတွေရှိတယ်ပြင်းညွှန်ခြင်းတော့ကာယကမကောင်းမှုဝစီကမကောင်းမှုမနောကမကောင်းမှု

အဲ့ဒါကိုမှချွေးလေးတွေလူလဲနေတယ်ပြီးတော့ပွားလေးနဲ့ပို့လိုက်တိုက်လိုက်မျက်နာမှာအငြိကြီးလေးရှိတယ်ဆိုရင်မျက်နာသိလိုက်ပို့တိုက်လိုက်ဆပ်ပြန်နဲ့တိုက်လိုက်သေးလိုက်ကြောလိုက်တယ်လို့လုပ်ကြတာကိုယုတ်ကသိပြီလေအဝေါ်စားတွေမှာဆိုလို့ရှိရင်လည်းညစ်ကြေးလေးလူပေးရသွားလို့ရှိရင်သိပြီးတဲ့ဝတ်တွေသေးချော်ကြတယ်ကိုယ်တိုင်မချော်ရင်လည်းပဲအဲဒါတို့ရွေးပြီးဒီကရာချော်ကြတယ်ညစ်ကြေးသိပြီးသိညစ်ကြေးကြသိမသိဘူးသိမှတော့ဒူးတာ လူမှမသိဘူးပေမှမသိဘူး။ဒါမှလူသာပေတာတော့ဖတ်ကြကြတယ်လူကလူတွေကတော့စိတ်များကြတော့အဲဒါကဆိုတဲ့ကိလေသာတွေမလူလွန်တမင်တကာຢာကဖြစ်ပြအာယုန်ကြီးရှားပြီးတော့သူဒါတွေသူအားထုတ်နေတာပဲຢာကတွေညာနာကြည့်အောင်လို့တခါຢာကဖြစ်စရာတွေအာယုန်ကြီးလောဘဖြစ်စရာຢာကဖြစ်စရာတွေဒါအားထုတ်နေကြတယ် ဒေါသဖြစ်စရာအယုံတွေလည်းအထုတ်ကြတာပဲဒေါသဖြစ်စရာတွေလည်းပဲဒေါသဖြစ်စရာအကြောင်းအစနာတွေလည်းရှားဝေးဒေါသဖြစ်စရာစကားတွေပြောမလိုလည်းလုပ်နေကြတာပဲသူကမောဟတို့မာနတို့ဖြစ်စရာတွေလည်းသူတို့လိုက်ရှားနေအဲ့ဒါကအရသာရှိတယ်လို့သိနေကြတယ်သူကဒီညော်တွေလူးနေတာအဲဒီဇာဒေါသမောဟအစရှိတော့ကိလေသာညစ်ကြေးတွေတဲ့ဒီညစ်ကြေးတွေကိုသိရမှာတဲ့ခေါင်းကပီလာနဲ့ဆေးလိုက်သမာဓိနဲ့ဆေးလိုက် ဝိပဿနာပညာနဲ့ဆေးလိုက်အရိယာမဲ့ပညာနဲ့ဆေးလိုက်အကုန်လုံးသင်ကျဲသွားနောက်ဆုံးနိဗ္ဗာန်ရောက်တာအကုန်လုံးသင်ကျဲသွားအဲ့ဒီကြောင့်ဆေးရမယ်လို့ဆိုလိုတယ်ဓမ္မောရတောအကဓမ္မောပါပံသီရမလန္တိပௌသတိအဓမ္မောသီလအစရှိသောဓမ္မောသီလအစနိဗ္ဗာန်ဆုံးရှိသော

ဝီလံနဝဝိလေပနံတပ္ပကံသောနာဂရာစိစိတ်သတိဘီလံကိုချင်းဘီလာကိုနဝဝိလေပနံနဘာအသစ်ဟူ၍ဩဇတိခောဇောဣတသာတောနဘာအသစ်သပွဲဖြစ်သောဘီလာဤကံတော် မွေးကြိမ်သောယနာသည်ဂရာစီပြန်တခါမှလာစေပတိမပြမစဲပဲဓမွေတယ်မှွေလည်းရှိလေတော့သည်အဲနဂါအစ်ဆိုတာကဘာလို့ဆိုရင်ပီလာပဲတဲ့ပီလာဟာနဂါအစ်ပဲပီလာဟာဓမွေတယ်မှွေတယ်ဒီနေ့ကလည်းပြောခဲ့တယ်နော်ပီလာယနာမှွေပြန်ကြိုင်စွာပီလာစင်တိုင်းရှူတိုင်းငှပါ သီလဆောင်ညမလားပဲရွာမြတ်သီလအစိတ်ချကိုယ်ွယ်ရာတနည်းဆိုပြီးဟုတ်လားအဲသီလဆိုတာအမှန်ကောင်းတယ်သီလဟာလောကကြီးဘက်ကလေမာယဉ်ကျေးမှုကိုယ်မူရာသီလနှုံးမူရာပြောဆိုမှုသီလဒါတွေလည်းကောင်းတာပဲလောကကြီးဘက်ကတရားဘက်ကနေပြီးတော့ဒီ၅ပါးသီလစသည်သီလတွေလည်းကောင်းတာပဲသီလတွေတနည်းပြောခဲ့တဲ့သီလသီလဟာနတ်ပြည်တက်ဖို့ရလဲစောင်းတဲ့လေကအကောင်းဆုံးတဲ့ နိဗ္ဗာန်သွားဖို့ရလည်းပဲသီလဟာဖြင့်တကားပေါက်ကြီးပဲသီလသီလသီလတကားပေါက်ကနေဝင်သွားရမှာဒီတော့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဆိုရင်မျက်မှောက်မှာရောသံသံတရားလုံးမှာရောသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုကြည့်ရှုတဲ့ပုဂ္ဂိုလ်တွေကြည့်ရှုလို့အားမရနိုင်အောင်လှပါတင်နေပါလေမျက်မှောက်မှာတော့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူတော်ကောင်းတွေကချီးကျူးကြတာပေါ့ သံဃာမှာတော့ဖြင့်တကယ်ကိုလှတာပါဘုရားတော့သံဃာကြတော့ဖြင့်ကြည့်ရကြည့်ရဘွားမှာအဲလူပြင်းလည်းလူကြောလူပြတယ်နာပြင်းလည်းနာချောလှအထူးတွေပေါ့သူများလည်းပို့ပြီးတော့ချောလှရမယ်လို့နာဒီလနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ကိုသူများလည်းပို့ပြီးချောလှဟိုထဲမှာမဂဝတ္ထုထဲမှာပါတယ်မဂဝတ္ထုထဲမှာမာဂလူတွေ အိမ်မှာသူ့ရဲ့ဇနီးခင်မုန်းနေ၄ယောက်ရှိတယ်ဆိုတာကိုယောက်ရှိတယ်အဲသူဇာရဲ့သူဓမ္မာတို့သူစိတ်ဓာတို့သူနန္ဒာတို့အလုံး၄ယောက်သူဇာကတော့သူအကြီးဆုံးသိညာတွေကတော့သူအငယ်တွေပေါ့လေသိညာတွေကသူတို့ကကုသိုလ်ကောင်းမှုတွေပြုကြတယ်မကမာကကသူသူ့အဖို့

အဲဒီသူရမဆရာကြီးမှသူကအထွတ်တယ်သူနန္ဒာကလည်းသူကရေကန်ကြီးအဲဒီဆရာကြီးနာမှာရေကန်ကြီးများသုံးမှုရသူသူစိတ်ဓာတ်ကလည်းပန်းဥယျာဉ်ကြီးစိုက်ကုသိုလ်တွေလုပ်ကြတယ်သူသာဆိုတဲ့အကြီးဆုံးဇနီးကတော့သူကဘာမှမလုပ်ဘူးငါမာကလုပ်တဲ့ကုသိုလ်တွေငါကုသိုလ်တွေပဲလုပ်ကြမလို့ပါဘူးဆိုသူကဘာမှမလုပ်ပဲဘာမှမလုပ်ပဲနေတော့ နောက်သေးတဲ့ခါကာလကျတော့မာရကပဲကြားပြည့်သူဇနီးငယ်တွေကအသီးသီးပဲဟိုမှာသူတို့မာတို့သူစိတ်ဓာတ်တို့သူနာနာတို့ဆိုတာတွေဟိုမှာနမိတရားကြီးတွေဖြစ်ကြပူဇာဆိုအကြီးဆုံးကတော့သူကမဖြစ်ဘယ်ရောက်နေတော့လဲကြားကြည့်တော့အောင်မယ်ဒီတဲ့ခါကလာသူပဲရောက်နေတော့ဆိုတော့ကြိုင်းချင်းကုသိုလ်တွေကြီးတော့ကြိုင်းချင်းနိုင်နေတော့မှအင်း သူကဘာလို့လဲနေရစီပြီးတော့ကြိုင်းသွားပြီးတော့သူကတရားသူကတရားတွေဟောအခုနဲ့သုံးမပြီးတော့သီလဆောက်ကြည့်အောင်တော့ဟောရတာအဲဒီကကြိုင်းဘွားကနေပြီးတော့သီလဆောက်ကြည့်လိုက်တော့ဒီကကြိုင်းဘွားကသိပြီးတော့သွားတော့တခါဟိုဟိုရင်းကြီးပြန်ပြီးသွားပြီးတော့လူပဲအဲဒီမှာကြိုင်းဘွားကသီလဆောက်ကြည့်တာလို့သူလည်းပဲဒီဘွားမှာသူအဲသူချာကြတော့ရှိပါတယ်လာလာပါပါတင်းနေတယ်တော့ဖြစ်ပါတယ် ဒါပေမဲ့လို့နတ်ပြည်တော့ယူလို့မရှိသေးဘူးလူကျင့်အဲဒီဘဝမှာလည်းတခါတရားမင်းကပါပြီးတတိပေးတရားဟောလို့တော့အပြင်မှာလည်းပဲသီလတွေစောင့်တည်ပြီးတော့သွားတာအဲဒီကပြည်တဲ့ကကာလကြမှာလို့အဲအသူအသူရာနာမင်းကြီးသမီးသွားပြီးတော့ပြည့်အဲသူဇာဆိုတာသူရာနာမင်းကြီးသွားသမီးသွားပြည့်မိသွားပြည့်တော့အဲနတ်ပြည်သမီးဆိုတာကဒီလိုပါသူက ဖခင်ဖြစ်မဲ့ပုဂ္ဂိုလ်ရဲ့ရင်ဝင်ထဲမှာလာပြီးတော့ဖြစ်လို့ရှိရင်သာသမီးခွာတာပါပဲဟောကိုယ်နေပါလေဆောင်းပြီးမွေးရတာမဟုတ်ပါဘူးဆိုတာသာသမီးခွာအဲဒီသမီးဖြစ်တော့အသူရနာမင်းကြီးကသူသမီးချော်လုံးလာလုံးတော့တဲဂုံယူဆိုတာကိုဟေ့ငါသမီးမင်းတို့လည်းမတမ်းဘူးကိုနာနာသားတွေပါလေလာကြတာကိုသူသူနဲ့စားတဲ့ဟိုသူလည်းအောက်ကအဲထူးထူးခြားခြားပုဂ္ဂိုလ်တွေရှိမှာပေါ့သူအောက်ကသူကနာမနာမင်းတွေရှိမှာပေါ့သူကသူရနာတဲ့ အဲဒီကလာတော့ဟာမင်းတို့နဲ့မတောင်းမင်းတို့နဲ့မတောင်းဘူးလို့နောက်တော့မှသူရွေးပွဲတိရသူ့ဟာသူခါတဲ့သဘောကျတဲ့ပုဂ္ဂိုလ်ရွေးဖို့ဆိုရွေးပွဲလုပ်တဲ့ခါကလာကြတော့မှလည်းမှတရားမင်းကလာပြီးတော့ရွေးခံတော့မှတရားမင်းနဲ့သဘောကျပြီးတော့တရားမင်းကိုရွေးချယ်လိုက်လို့သူတရားမင်းမိတရားပြည့်သွားတယ်အဲဒီတော့နှစ်ဘဝကနေပြီးတော့ဒီလားဆောက်ပြီးလို့အမှန်လားချုံးပေါ်ချုံးပေါ်လှပါနေတယ်ဆိုတာကိုဘာကြောင့်မို့သီလဟာ ဖြစ်တိုင်းဖြစ်တိုင်းသောဘဝတွေလှပစေရတယ်တဲ့ဗီလယနာပင်ပြန်နိုင်စွာဗီလဆောင်ညာအဲပါတယ်ဗီလစင်တိုင်းရှူတိုင်းလှပါတယ်ဗီလစင်တိုင်းရှူတိုင်းလှဗီလစင်တိုင်းလို့ရှိရင်ဖြင့်သံဃာဘဝဆက်ဆက်မှာကြီးစုတဲ့လူတွေအားမရအောင်လှပါတင်နေရရှိပါတယ်။ဒါ၅ပါးသီလဖြစ်ဖြစ်၊၈ပါးသီလဖြစ်ဖြစ်၊၁၀ပါးသီလဖြစ်ဖြစ် သစ္စာနေသီလဖြစ်ဖြစ်ဉာဏ်သီလပဲဖြစ်ဖြစ်ဟာသီလတွေအဲဒီသီလတွေကကောင်းတယ်တဲ့ဗန္ဒရာအဖြစ်တယ်တဲ့ဒီနရာဟာမွေးနာမပြေဘူးတဲ့အရမျက်နှာအပြင်လည်းပဲလောကမှာနရာဆိုတာဟာလေတက်ရလေအောက်သာသွားတယ်အထက်မသွားဘူးဒီသီလယနာဟာကတော့အရလေးမျက်နှာအရရှင်းမျက်နှာအရဆင်မျက်နှာအကုန်လုံးပြန့်နှံ့ပြီးတော့ကြိုကြပြီးတော့သွားပါတယ်တဲ့ဒါကြောင့် ဘီလံနဝဝိလေပနံတတ္တာကနောနာဂရာတိစိတ်စတိသီလင်္သနောဝိလေပနတတ္တကံသောနာဂရာတိစိတ်တတိသီလင်္သသီလကိုကနောဝိလေပနံနရာတိဟု၍ဥစ္စတိခောဇဝဤတတ္တသောသီလာတိဟူသောနရာတိခံသောယနမိ ရာဇိတရားတခါမြအနာစိစေတိပြဆဲခြင်းမရှိပဲတမွေတယ်မွေတယ်ရှိလေတော့ဤအဲဒီဒီလာရီဟုတော်ကဘယ်တော့မှပြည့်ပြည့်ဘယ်လိုမရှိဘူးတဲ့အဲဒီဒီလာရီဟုတော်နရာတိကလေးတဲ့လိမ့်ပါလို့ဆိုတာကိုအဲဒီတရားကြီးအဲဒီတော့မှဟောတယ်ဒါတော့ဗာရဏသီမင်းကလည်းအဲဒီတော့သူလည်းပဲဒီတရားတွေကြားနာရလို့ နဲ့တရားတွေသဘောကျတယ်ပါရမီမင်းကလည်းသူအကျဉ်းနာတာအလုံးကိုသူတော်ကောင်းနေတော့သူတော်ကောင်းနေသူမြင်တယ်ဟောတဲ့ပုဂ္ဂိုလ်ကဘုရားအလောင်းဝဲနာတဲ့ပုဂ္ဂိုလ်ကလူတွေမင်းတွေအဲ့တော့ဝဲကတရားဟောတယ်ဆိုတော့လူဟောသလောက်တော့ပြည်ပြီးသားတာဖြစ်မယ်မထင်ပါဘူးဒီဥစ္စာနားလည်တယ်ထားပါဦးတော့ အရိပဲပြီးုံရှိမှာပါပဲလူလိုပြတ်တတ်တာဒီလိုတော့ဖြစ်မှာမဟုတ်နားလည်ရုံရှိမှာပါပဲပြီးတော့လည်းမိတရားကလည်းသိမကျေဝန်းပါဘူးသူကသိမကျေဝန်းပါဘူးတူတူပါပဲဒါပေမဲ့လို့အဲ့ဒီတော့ကလူတွေကပါရမီရှိတဲ့လူကောင်းသူကောင်းတွေကိုလူကောင်းသူကောင်းတွေဆိုတော့ဒီလောက်တရားလေးကိုပဲအမှန်အလေးမြတ်ပြီးကြသာသနာ့ဘာမှာဒီလိုတရားမျိုးပေါ်နိုင်တယ်ဆိုတာအမှန်တမ်းကိုသူတို့မှတကားတယ်နှစ်သိမ့်အားရကြီးရှိကြတယ် ခေါင်းကဘာသာဝကီလောင်းသေတော့ကျူးတွေလည်းမူးနေရကနေပြီးတော့အမှုတွေပါလေပြေးလို့သူတို့လည်းပဲတရားတွေဝင်ပြီးတော့မှလူပေါင်းတွေဖြစ်နေကြတာပဲอืมအမေကြီးကလည်းပဲအမှုတွေပြေးပဂိစိတ်ညာရောက်ဘယင်မင်းများကလည်းပဲဒီတရားသဘောကျတာနဲ့တခါတည်းဝက်ကိုတခါတည်းအမှန်သဘောကျရေမိုးချိုးကောင်းကောင်းမွန်မွန်တခါတည်းပြုစုပြီးတခါတည်းသူကလည်းပဲအဲဒီဝက်တွေကို သူကယူသွားတယ်လို့ညင်အမေကြီးလည်းပဲထိုက်တဲ့လောက်ယူစည်းဥစ္စာတွေပေးပြီးကောင်းကောင်းကြီးမြောက်ပြီးတော့ဒီဝက်တွေသူကတခါလဲပါတင်တယ်ဘုရင်မင်းမြတ်ကမွေးထားတယ်တဲ့သူကဒီဝက်တွေကဩဝါဒပေးတယ်တဲ့ဘုရင်မင်းမြတ်နဲ့တကွတရားသဖြင့်တိုင်းပြည်အုပ်ချုပ်ပြီးဒီကလာမင်းလို့ဖို့မင်းကြီးတရား၁၀ပါးများကျင့်မှုရလည်းပဲဩဝါဒပေးလို့အဲဘုရင်မင်းမြတ်ကလည်းပဲဒီ ဝေဤဩဝါဒတွေကိုလိုက်နာပြီးကြတာကျင့်နေတယ်ဆိုတာကိုသူကဟိုတုန်းကလူတွေကကောင်းကျင်တော့ဝက်ဟောတာလည်းပဲယူသေးတာပဲအခုကာလဆိုရင်ဝက်မပြောနဲ့အောင်မလေးသူသဟောဖို့သိမလွယ်အခုကာလမှာလူတွေကလည်းစာအုပ်ကြီးနဲ့ဟောတာတော့တဲမကြိုက်ဘူးသူကတော့ဒါသာတွေကခက်မမီတော့ပါဘူးဆိုပြီးတော့ကြွားကြတာပဲသူကအခုကာလမှာနက်ခက်တယ်သူကပြည့်တော့ဆိုရင်အဲ့ဒီမှာလူကောင်းသူကောင်းတွေဆိုတော့ဟောလို့ပြောလို့တဲလွယ်တယ်သူတော်ကောင်းတွေကို

တော်တဲ့ကိုသူတို့ညီကိုသွားကြဝင်သွားကြတယ်တဲ့အဲဒီမဟာဒုံလိလဟောတဲ့ဟောဝါဒတရားဘယ်လောက်ဒီလဲဆိုအနှစ်6000တောင်ဒီလဲဆိုတာကိုဆိုနှစ်6000တောင်တယ်ဆိုတော့ဘုရုံးကလူတွေအသက်တန်းဘယ်လောက်ရှိတယ်ပြောတာကိုအသက်တန်းကလည်းငါ6000ရှိနေတယ်လူ30နေမှာပေါ့အသက်တန်းက3000လောက်ရှိနေတယ်20လောက်တော့သူအသက်တန်းဘယ်လောက်ရှိမှမသိဘူး အဲနှစ်6တောင်းစီပဲတဲ့ဒီဆိုလည်းပဲကျင့်တဲ့ပုဂ္ဂိုလ်ကျင့်မှာပေါ့လေမကျင့်တဲ့ပုဂ္ဂိုလ်လည်းရှိမှာပေါ့ဘုရားဟောတာတောင်းမှဒီအကုန်လုံးမလိုက်နာတဲ့အကုန်လုံးလိုက်နာတာမှမဟုတ်ပဲလိုက်နာတဲ့ပုဂ္ဂိုလ်လိုက်နာတာမလိုက်နာတဲ့ပုဂ္ဂိုလ်မလိုက်နာဘူးအဲတိုင်းပြည်မှာအုပ်ချုပ်ပြီးမင်းလုပ်တဲ့ပုဂ္ဂိုလ်အာဏာနဲ့လုပ်ထားတာတောင်းမှတချို့ကကိုရှုပ်ွယ်ရှုပ်တဲ့ဥပဒေတွေကျွလွန်ပြီးလုပ်သေးတာပဲနေတော့ဒီဩဝါဒတီးတာကိုပြောတာအကုန်လုံးလူတွေလူတွေအကုန်လုံးဟာ ပြောရတာလည်းသူမင်းလိုက်ပြီးကျင့်တယ်လို့သူတို့တော့မဟုတ်ပဲဘူးကျင့်တဲ့ပုဂ္ဂိုလ်လည်းရှိမှမကျင့်တဲ့ပုဂ္ဂိုလ်လည်းရှိမှသို့တော်လည်းဒီဩဝါဒကနှစ်ချောက်သောပြည်တာကတော့ပြင်သူကတော်တော်လေးအောစရာကောင်းချီးကျူးစရာကောင်းတယ်သူတော်ကောင်းတရားတွေဘုရားကတီးပြီးတော့နေအဲဒီတော့ကမဟာဒုံနိလဝေမင်းဟောတဲ့တရားတွေကိုကြားနာခဲ့ရတဲ့ပါရမီမျိုးစေ့ကြောင့်တဲ့အခုဘာဒဝိကိညီတော်သုံးကြိတ်တရားဘုရားကလူပါအကျသမားတွေကိုအမှုသမားတွေ

နောက်ချိန်ကာလတွေကျတော့တရားကျင့်သုံးရင်ကိုလုံးရဟနာဖြစ်ပါတယ်ဒီပုဂ္ဂိုလ်တွေအဲဒါဘာသာဝကိညီတော်သုံးချိတ်ကိုမြတ်စွာဘုရားတရားဟောပြီးတော့အဲချွတ်တော်မူတဲ့အခမ်းပေါ်လေလားဒီတခမ်းပြီးသွားဟောအချိန်ကတော်ကုန်ပဲကသမ္ပကံပြီးသွားဒီကံကအရိဒ္ဓသုံးနေကံနောက်ဒီကပြီးတော့မှဥရဝေလာသွားတော့ဥရဝေလာတော့ကြံဥရဝေလာရေသေးတယ်နဲ့ဟောမှာ အသေးတွေချွတ်တာလည်းမလွယ်ဘူးပဲဒီသေးတွေချွတ်ကုန်တယ်တကူပြာရီယာတွေပြပါတယ်အများကြီးရှိသေးတယ်ဒီကနေ့တော့ဒီကတော်အောင်ပါလေတရားတော်တော်နေတော့နောက်ဒီနေ့ကျမှဆက်ခေါ်ရအာရိတတရားတော်ဤနိဒာအဖြစ်ဖြင့်ဟောကြားအပ်သောမြတ်စွာဘုရား၏အဆုံးအမဩဝါဒတရားတော်ယူဇနာကမှသာရသောဓမ္မသနာကုသကံစေရနာ၏အစွမ်းအနုဘော်တို့ကြောင့်ယခုတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည် Ihe e na anea gi h dbilka n ebeaọ ihe okuwe ụụ ụzọ he ge a ml j dụ dị a arọ bụ ji je ya arụ aijiria ie myepụ onye ntị na ịba ụ ya taya w ọ nijiri သာ